ုံခဲ့တဲ့ညကဘုန်းကြီးများတယုတ်တနိကေသက္ကတာဝကတန်ယုတ်နလဝက်အပတိဝိဒိတသုတ်တံလေးထုတ်ပြီးတော့ဟောခဲ့ပါတယ်အပတိဝိဒိတဆိုတဲ့အဓိပ္ပာယ်ညကရှင်းပြပြီးပါပြီအရင်ညက ဒီမှာလာရောက်ပြီးတော့တရားနာခွင့်မရတဲ့ပုဂ္ဂိုလ်များစကားချက်ရအောင်ဆိုပြီးတော့အကျဉ်းချုပ်တွေထပ်ပြီးတော့ပြောလိုက်ပါဦးမယ်နတ္တာထင်မြင်ချက်တင်ပြလျှောက်ထားချက်မြတ်စွာဘုရားပြန်လည်ပြီးတော့ဖြေကြားပုံလေးတွေပေါ့လေတူချုပ်ပြီးတော့ယေတံဓမ္မအပ္ပတိဝိဒိတာ ပရဝါရိတုနိယရေသုဒ္ဓတေနပဗုဇန္တိကာလောတေတံပဗုဇိတုံဗန္ဒီဘုံတော်နေဝန်ထွန်းလင်းတတ်တော်မူသောမြတ်စွာဘုရားရေးသားခြင်းပုဂ္ဂိုလ်တို့သည်ရေးသားခြင်းမမတတပါးပါသောပုဂ္ဂိုလ်တို့သည်ဓမ္မသစ္စာလေးပါအမှန်တရားတို့ကို ဓမ္မဒုက္ခသစ္စာဆင်းရဲမှန်တရားသမုဒိယသစ္စာဆင်းရဲခြင်းကြောင့်မှန်တရားနိရောဓသစ္စာဆင်းရဲခြင်းရာမှန်တရားနဲ့မေဃသစ္စာဆင်းရဲခြင်းရာတို့ရောက်ကြောင်းအကျင့်ကောင်းအမှန်တရား၄ပါးတို့ကိုအပ္ပတိဝိဒိတာထိုးထွင်း၍မတိကြပါကုန်သေးဖရာရသော်ဖရာသစ္စာ၄ပါးမှန်တရားကို ထိုးထွင်းပြီးတော့မသိကြသေးပါဘူးတဲ့อืมမသိကြသေးတဲ့ပုဂ္ဂိုလ်တွေပေါ့ဒါဆိုလိုတာပေါ့အဲဒီမသိကြသေးတဲ့ပုဂ္ဂိုလ်တွေဘာဖြစ်တာတုံးလို့ဆိုတော့ပရဝါရီလူနိယရေပရဝါရီလူမြတ်စွာဘုရားမှာတပါပုဂ္ဂိုလ်တို့ဤ62ပါးသောအယူဝါဒတို့၌မှောက်မားသောအယူဝါဒတို့၌ဝါဒသိဉ္ဇေပအယူဝါဒတို့၌တဲ့ မြတ်စွာဘုရားဆုဆုံးမချက်အယူဝါဒတွေကိုတော့အကဝါဒကိုပိုင်ဝါဒလို့ခေါ်ပါတယ်မြတ်စွာဘုရားဝါဒမှာတပါအခြားဝါဒတွေကိုတော့ပရဝါဒလို့ခေါ်ပါတယ်ပရဆိုတာပြင်ပသူစိမ့်နဲ့ပြင်ပသူစိမ့်ဝါဒလို့ဒီလိုပြန်လို့ရှိရင်ပို့ပြီးတော့နားလည်ဘုရားတို့ဘုရားဘာသာဝင်လူမျိုးဖြစ်တဲ့ပုဂ္ဂိုလ်တွေဟာ မိဘမျိုးရိုးအစဉ်အဆက်ကစပြီးတော့ဗောလေနေပေါင်းတော်တော်ကြာကြာဗုဒ္ဓအယူဝါဒကိုလက်ခံရှင်းသုံးခဲ့ကြတယ်။တရားတရားသံဃာယနာသုံးပါးကိုဥထိတ်ထားပြီးတော့ဥပဒကဥပတိကအဖြစ်ခံယူပြီးတော့မြတ်စွာဘုရားရဲ့အဆုံးအမကိုတတ်နိုင်တယ်မြတ်ရှင်းသုံးရှင်းသုံးနဲ့ရှင်းသုံးခဲ့ကြတယ်။ ဒီတော့မိမိတို့ယုံကြည်ကျင့်သုံးရတဲ့အယူဝါဒဟာတက္ကဝါဒကိုယ်ပိုင်ဝါဒတဲ့ကိုယ်ပိုင်အယူဝါဒကိုယ်ပိုင်ဘာသာရေးသာသနာရေးပေါ့ဟုတ်ပရဝါဒဆိုတာကိုယ်ပိုင်ဘာသာရေးသာသနာရေးမှာတပါအခြားအယူဝါဒတွေပေါ့အဲ့ဒါတစ်သိမ့်ကျင်ပအယူဝါဒလို့ဒီလိုပြောလို့ရှိရင်ပို့ပြီးတော့နားလည်လွယ်ပါတယ် သစ္စာလေးပါးမှန်တရားမသိကြသေးတဲ့ပုဂ္ဂိုလ်တွေဟာသစိမ့်ကျင်ပအယူဝါဒတို့မှာအယူအဆတွေလွဲမှားပြီးတော့မိမိအလိုလျောက်လည်းပဲပါဝင်သွားနိုင်ပါတယ်သစိမ့်ကျင်ပအယူဝါဒရှင်တွေကနိဗ္ဗာန်ဆုံးနဲ့ဆဲအောင်တွေးဆောင်တဲ့အခါမှာလည်းပဲ ပါဝင်ယူလွတ်သွားနိုင်ပါတယ်တဲ့သစ္စာလေးပါမှတရားမသိတဲ့အတွက်အပြစ်တွေရလာပုံပေါ့လေအဲ့ဒါတစ်ချက်သင်ပြပါတယ်သုတ္တတိနပဗုဇန္တိကာလောဒေတံပဗုတိတုံတဲ့ဒေထုပုဂ္ဂိုလ်တို့သည်ဒေထုသစ္စာလေးပါးမှတရားကိုမသိကြသည်ဖြစ်၍တစိမ့်ပြင်ပါအယူဝါဒအလိုလျောက်ပါနိုင် ဆွဲဆောင်ခံခံဖို့ရအလားအလာရှိတော့ပုဂ္ဂိုလ်တို့ဒီတုတ်တာအိပ်ပျော်နေကြပါကုန်ဒီဖရာတဲ့အနပပုဇန္တိမနှိုးကြကြပါဟုတ်တယ်လေအမှန်မသိတော့အမှန်မသိတာဟာဒါအိပ်ပျော်တာပဲမောဟဒီလိုတော့အိပ်ပျော်ခြင်းဆိုတာပေါ့မောဟပြိဋိတာနဲ့အိပ်ပျော်နေတာပဲဟွန်း အိပ်ပျော်တာမှမနိုးတာမထတာအိပ်ပျော်နေတာပဲဒါကြောင့်မလို့နပပုဇန်တိတဲ့မနိုးမထကြတော့ဘူးတဲ့ဒီပါပဲဒီတော့နတ်သားကသနာတယ်လေသနာတော့ကာလောဒေတာပပုစီတုံဒေတာတို့ပုဂ္ဂိုလ်တို့ကိုဒေတာတို့တစ္ဆာလေးပါမှတ်တရားမသိကြပဲအိပ်ပျော်နေပြီးတော့မနိုးထကြတဲ့ပုဂ္ဂိုလ်တို့ဤ ဝါပုဂ္ဂိုလ်တို့ကိုပဝတိတုံနှိုးကြဖို့ရဝါနှုတ်ပေးဖို့ရအယံဤခါဒီကကာလောအချိန်ကောင်းခါကောင်းပါပြီဘုရားတဲ့အဲ့ဒီပုဂ္ဂိုလ်ကြီးနှုတ်ပေးဖို့အချိန်တန်ပါပြီတဲ့အချိန်ဆိုတာခွင့်ကောင်းခါကောင်းပေါ့လေအခွင့်ကြံကများကဘုံတော်ဥပ္ပန်တော်ဥပ္ပန်တော်မြတ်စွာဘုရားလည်းပဲဝင်ထုံးပေါ်ပေါ်လာပါတယ်ဆရာ ဓမ္မောဒေတိယတိတရားတော်လည်းပဲကရုဏာထားပြီးတော့ဉာဏ်အချင်းလည်းပဲခေါ်ကြနေပါတယ်ဖေရတယ်။တန်ခေါသုပတိပန်တော်မြတ်စွာဘုရားစကားလိုက်လာကြတဲ့တတိအပေါင်းတန်ခါကလည်းပဲသုပတိပန်တော်ရာဂဒေါသမောဟညင်ယုံတိရသမားကြီးပညာအကျင့်ကောင်းကိုကောင်းကောင်းမွန်မွန်လည်းပဲရှင်းနေရှိနေပါတယ်တဲ့။ ฏิပဒပတ္တိကပฏิပဒနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းအကျင့်မှန်သည်ပတ္တိကလက်တွေ့ကြကြကျင့်သုံးလို့ရှိရင်ជីវချမ်းသာမှုအပြည့်ပေးနိုင်တာမို့လို့ကောင်းကျိုးမင်္ဂလာနဲ့လည်းပဲအတိပြေဝပါတယ်ကျင့်ကောင်းကျင့်ရကလည်းပဲလှုပ်ကောင်းတာပဲပေါ့လို့ဆိုလိုပါတယ် အဲဒီလိုနတ်သားကတင်ပြပါတယ်တင်ပြလျှောက်ထားပါတယ်အဲဒီတင်ပြလျှောက်ထားတဲ့အချက်ကိုညာကမြန်မာမှုတက်တဲ့နဲ့ဒီနာလေရအောင်ဆိုပြီးတော့ဘုန်းကြီးများကသမ္ပုကလေးလုပ်ပြီးတော့ပရိသတ်ကိုဆိုခိုင်းပါတယ်အမှန်တရားမတိညာယူမယူမနေကြပါသည်ခရားတဲ့ဒါပထမအားရမလားအိပ်ပျော်သူများ မနိုးကြချိန်ကကြာပါပြီဆရာတဲ့။อืมအိပ်ပျော်ရမှအိပ်ပျော်ရအဲသူတို့တကားနိုးဖို့ရာချိန်ခါတန်ပါပြီဆရာတဲ့။နတ်သားလျှောက်တဲ့စကားတွေကိုမြန်မာမှုတက်တဲ့နဲ့ဒီမှာတန်ပေါက်ကလေးဟောလေ။သုံးမျိုးအဲသုံးပိုင်လောက်ထားပါတယ်။အဲဒါတွေသိကြကြစို့။အမှန်တရား မတိညာယူမပါဝင်နေကြပါသည်ခရာအယူဆတွေမှားတာဗောလေအမှန်တရားမတိညာယူမနေကြပါသည်ခရာသို့အမှန်တရားမတိညာ အိပ်ပျော်သူများမနှိုးကြချိန်ကကြာပါပြီဆရာအိပ်ပျော်သူများမနှိုးကြချိန်ကကြာပါပြီဆရာသိကျော်သူများမလို့ကြချိန်ကကြာပါပြီဆရာ သူတို့သူတို့တကနိုးဖို့ရာချိန်ခါတန်ပါပြီဆရာသူတို့တက နိုးဖို့ရာချိန်ခါတန်ပါပြီဖရာသူတို့တကားနိုးဖို့ရာချိန်ခါတန်ပါပြီဖရာဟုတ် နတ္တတိပြလျှောက်ထားတာနတ္တတိပြလျှောက်ထားတဲ့ဟိုတုံ့ပြန်ဖြေတဲ့အနေပေါ်ဒီမြတ်စွာဘုရားကဒီလိုမိကြပါတယ်ယေတံဓမ္မသုပတိဝိจิတာပရဝါရေတုနနေရေယေတံဓမ္မသုပတိဝိจิတာပရဝါရေတုနနေရေ သမုဒ္ဒတိသမ္မတိညာသရတိဝတ္တမိတမံဒေဝဗုဒ္ဓဒေဝဗုဒ္ဓလာရောက်လာရောက်တင်ပြလျှောက်ထားတော်ဥဒကနာတရေသာခြင်းပုဂ္ဂိုလ်တို့သည်ဓမ္မသစ္စာလေးပါးမှတရားတို့ကိုသူပတိဝိจิตာစာရွေ့လောက်ဆရာပြောတာလောက်မတင်နိုင်မဲနဲ့လက်တွေ့အချင်း ပွင့်ပွင့်လင်းလင်းထိုးသွင်းသိမြင်ကြသိမြင်ပါကုန်၏တဲ့။อืมသစ္စာလေးပါးအမှန်တရားကိုစာလောက်တင်မဟုတ်ခဲနဲ့ဆရာပြောတာလောက်တင်မဟုတ်ခဲနဲ့ဗောလေ။လက်တွေ့တရားတွေအားထုတ်လို့ထူးထူးထွန်းထွန်းသိမြင်ပြီးသားဖြစ်ကြပြီတဲ့အဲ့ဒီလိုသစ္စာလေးပါးမှန်တရားကိုတော်တော်လေးကျင့်လာတော့တဲ့ဒီပြည့်စုံ သိမြင်ပြီးသားပုဂ္ဂိုလ်တို့ဟာဒီလိုဆိုလိုတယ်ပရဝါရေတုနနိယေပရဝါရေတုတစိမ့်ခြင်းပါအယူဝါဒတော်၌နနိယေအလိုလျောက်အားဖြင့်လည်းပဲပါဝင်ယူမှခြင်းမရှိကြနိဗ္ဗာန်ဆုံးတဲ့ဖျားကိုတွေးဆောင်တော်လည်းပဲပါဝင်ယူမှခြင်းမရှိကြကုန်တဲ့အမှန်သိမှာတော့ ဘယ်အလွဲတွေဖြစ်နေတော့မလဲစောစောပိုင်းကတော့လမ်းမှာလျှောက်နေတာကိုလမ်းမှာလျှောက်တော့စခန်းမှာမရောက်မဆိုင်သေးနဲ့ပေါ့လေလွဲတွေဖြစ်နေတော့နတ်သားကအဲ့ဒါတွေမြင်တယ်อืมလူတွေတော့တတ္တဝါတွေတော့လမ်းမတွေတော့လျှောက်နေပြီလမ်းမှာရောက်ဖို့အတွက်တော့လူတယ်อืมဒီလိုအမြင်နဲ့ လမ်းမလျှောက်နေတာကိုပဲလမ်းမမသိဘဲနဲ့လမ်းမလျှောက်နေတာကိုပဲအိပ်ပျော်တဲ့အနေဘောတွေတင်စားပြီးတော့မထတာသူတို့မလို့ကြတော့ဘူးမထတာအိပ်နေကြတယ်အဲ့ဒီပုဂ္ဂိုလ်ကြီးနှိုးပေးဖို့ဆိုတဲ့အနေနဲ့ပေါ့ဒီလိုကိုအဲ့တော့တိသွားပြီဆိုလို့ရှိရင်တော့လမ်းမလျှောက်တော့နှိုးကြသွားပြီဆိုတဲ့အတိတ်ပဲပေါ့မတိတာကဒါအိပ်ပျော်နေတာပဲသိသွားပြီဆိုတော့ဒါနှိုးကြလာတာပဲ နှုတ်ကြလာပြီဆိုလို့ရှိရင်တော့လမ်းမဘယ်နည်းနဲ့မှလျှောက်ကြမရှိတော့သတိပြင်မှာယူဝါဒတွေအပေါ်မှာပေါ့လေအလိုလျောက်လည်းပဲပါဝင်ယူမှာကိုလည်းပဲအခွင့်မရှိတော့ဘူးတစိမ့်ချင်းမှာယူဝါဒတွေကလေးပေါက်စုံနဲ့ဘယ်တော့ပဲချောင်းတိဆောင်တယ်လည်းပါကြရမရှိတော့ဘူးအမျိုးစုံ62ပါးတော့အယူဝါဒရှုပ်ထွေးတဲ့တော်ထဲမှာဗဏိနဲ့မှပြန်ပြီးတော့ရောက်ကြရမရှိတော့ဘူး လမ်းဖြောက်သွားပြီလမ်းရှင်းသွားပြီသိကောင်းသွားတာဓမ္မသတိစာလေးပါးမှန်တရားသိကြတဲ့ပုဂ္ဂိုလ်တွေကဗဏိနဲ့မှတသိကျင်မှအယူဝါဒတွေနောက်မပါဘူးဆိုလို့ရှိရင်တစ်တလုံးတစ်ဘဝလုံးတစ်တန်တရားလုံးမှာဖြောက်သွားပြီပေါ့ဒီဘဝအယူဆမှန်တဲ့ဘုရားဘာသာဝင်ဖြစ်တယ်လို့အခြားနောက်နောက်ဘဝတည်တည်မှာလည်းပဲဗဏိနဲ့မှဘုရားဘာသာအဖြစ်က အခြားဘာသာအဖြစ်ကြောင်းကြရမရှိနိုင်ပါဘူးဘဝမှာကံကြရတယ်ဆိုတာဒါပေါ့ဘာသာရေးသာသနာရေးအာမခံရရတယ်ဆိုတာဒါပဲသမုဒ္ဒတိသမတိညာသရဏိဝိတ္တမေတမံဒေထုပုဂ္ဂိုလ်သည်သမုဒ္ဒနိုးကြကြကုန်ပြီအမှန်တည်းရေနိုးကြကြကုန်ပြီသမတိညာအမှန်ကိုပိုင်ပိုင်နိုင်တဲ့တိကြကုန်ပြီဖြစ်၍ဝိတ္တမေအရှင်းမပြေသော ရှုပ်ထွေးတဲ့လောကကြီးထဲ၌တမန်အစဉ်ပြေစွာညီညွတ်စွာသရတိသွားလာလှည့်လည်နေကြကုန်၏မြတ်စွာဘုရားကပြန်ပြီးတော့မိတ်ကြပါတယ်။อืมအဲ့ဒါကိုမြန်မာမှုတက်တဲ့နဲ့သိရအောင်ဆိုပြီးတော့ဆောင်းဘုတ်ကလေးကိုလည်းလုပ်ထားပါတယ်။ဒီဆောင်းဘုတ်လေးဆိုရအောင်မယ်။အမှန်တရားသိသူများယူမှမလိုက်ပေတဲ့။ဆိုရမယ်အမှန်တရား တိတူမြာယူမမလိုက်ပေအမှန်တရားတိတူမြာယူမမလိုက်ပေအမှန်တရားတိတူမြာယူမမလိုက်ပေသို့တိတူမြာယူမ သိပြောရမှနုဂါထတိကြအမှန်တွေတိကြအမှန်တွေသိပြောရမှနုထလာပြီဆိုလို့ရှိရင်အမှန်တွေသိပြီပေါ့အမှန်သိတယ်ဆိုလို့ရှိရင်လည်းပဲအပြန်အနေနဲ့အိပ်ပြောရကလည်းနုထလာပြီဆိုတော့အိပ်ပဲလူလူရသွားတာပါပဲဆိုရမယ်အိပ်ပြောရမှနုဂါထ သိကြအမှန်တွေသိပြောရာမှာလောကထာသိကြအမှန်တွေသိပြောရာမှာလောကထာသိကြအမှန်တွေသိကြအမှန်တွေသိ ညီမျှလှဲ့လေနိုင်ကြပေမညီမမျှဒီလောကညီမျှလှဲ့လေနိုင်ကြပေမညီမမျှဒီလောကညီမျှလှဲ့လေနိုင်ကြပေသို့ ဒနာရဲ့လူရင်းအိဗေကတော့သစ္စာ၄ပါးအမှန်တရားတို့ကိုပိုင်ပိုင်နိုင်နိုင်ပုံမလင်းလင်းတိပိဒပုဂ္ဂိုလ်တို့ဟာဘယ်ပုဂ္ဂိုလ်မဆိုပါလေတသိမ့်ကျင်ပါအယူဝါဒတို့မှာယူမှပါဝင်ခြင်းလည်းပဲမရှိကြတော့ဘူးတဲ့အလိုလျောက်လည်းပဲမပါတော့ဘူးဆရာရောင်တွေးဆောင်ခံရလို့လည်းပဲရောက်မှပြီးတော့ပါတာမျိုးလည်းမရှိတော့ဘူး သူတို့ဟာအမှန်တရားကိုသိပြီးတော့နိုးထလာရပြီတဲ့အဲဒီလိုပိုင်ပိုင်နိုင်နိုင်သိကြတဲ့အတွက်အစင်မပြေရှုပ်ထွေးတဲ့အယူဝါဒတွေရှုပ်ထွေးတဲ့လောကကြီးထဲမှာအစင်ပြေစွာနဲ့ညီမျှစွာသွားလာလှုပ်ရှားနိုင်တယ်တဲ့ဒီအယူဝါဒရှုပ်ထွေးတဲ့အယူဝါဒရေးရတဲ့ပတ်သက်ပြီးတော့သူ့မှာ တကူရည်ပြဿနာဘာမှမဖြစ်နိုင်တော့ဘူးလို့ဒီလိုဆိုလိုတယ်ဘဝကြီးချူးဖြောင်သွားပြီပေါ့ဒီဘဝလည်းပဲယူဆမှနောက်ဘဝလည်းယူဆမှဝါစိတ်တိုင်းစိတ်တိုင်းယူဆရမှန်သွားတာပဲအဲ့ဒီဖြစ်သွားတာခုနကောင်းတာဒေသနာလူရင်းဒေသနာသိပြရတော့ဒါပါပဲဒါပေမဲ့လို့ဒါကိုဖွင့်ဆိုပြီးတော့လက်တွေ့နဲ့ပေါင်းစားပြီးတော့မပြဘူးဆိုလို့ရှိရင်တော့ဘုန်းကြီးတို့ပြိဋ္ဌနားလည်ဘူးမလွယ်လှပါဘူး ဒီတော့နားလည်လွယ်ဖို့ရအတွက်သစ္စာ၄ပါးအမှန်တရားသိသူများဟာသိဉ္ဇင်မှာအယူဝါဒတို့မပါဝင်ဆိုတဲ့သက္ကစုမှာပေါ့သစ္စာ၄ပါးပါတယ်ဆိုတော့အဲ့ဒါလေးကိုခွဲပြရမယ်နားလည်လွယ်အောင်လည်းပဲခွဲပြရမယ်သစ္စာ၄ပါးဆိုတာဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာနဲ့မဲကသစ္စာပေါ့ဒုက္ခသစ္စာဆိုတာ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 အဲဒါတွေကိုအကောင်းထင်ပြီးတော့ตายာဆွဲမဲ့တတ်မဲ့တဲ့သဘောကသမုဒိယဒေသဆင်းရဲဖြစ်ကြောင်းမှန်တရားတဲ့အဲဒီဒုက္ခနဲ့ဒုက္ခဖြစ်ကြောင်းတရားတွေချုပ်ငိမ့်သွားတဲ့သဘောကនិရောဓသစ္စာချုပ်ငိမ့်အမှန်တရားတဲ့အဲဒီချုပ်ငိမ့်ရာသို့ရောက်ကြောင်းအကျင့်ကောင်းအကျင့်မှကျင့်နည်းအမှန်မေဃသစ္စာပေါ့လေ အမှန်တရားတဲ့ဒုက္ခသစ္စာပိုက်ခြားသိရမယ်သမုဒယသစ္စာပယ်ရမယ်နိရောဓသစ္စာမျက်မှောက်ပြုရမယ်မေဃသစ္စာပွားရမယ်မျက်မှောက်ပြုတဲ့တရားတွေမျက်မှောက်ပြုပယ်တဲ့တရားတွေပယ်အဲအဲပိုက်ခြားပြီးတော့သိတဲ့တရားတွေသိပယ်တဲ့တရားတွေပယ်မျက်မှောက်ပြုတဲ့တရားတွေပြုပြီးတော့ပွားတဲ့တရားတွေပွားတာအဲ့ဒါကို သစ္စာ၄ပါးသိတယ်လို့ဒီလိုဆိုပါတယ်ဒီလောက်ပြောရုံနဲ့လည်းပဲဘုန်းကြီးတို့ပြိဿနားလည်မှာမဟုတ်သေးဘူးဒါလည်းပဲဒေသနာနည်းပဲရှိသေးတယ်အဲတော့လက်တွေ့ကြကြနည်းကတော့ရှိမှုသိမှုကာယဒွါရမှာဖြစ်ပေါ်တဲ့ယုံနာနဲ့စပ်ပြီးတော့ပြောမှပို့ပြီးတော့သဘာဝကြပေါ်ရဖြစ်ပါတယ်ပို့ပြီးတော့လည်းပဲနားလည်ပေါ်ရရှိပါတယ်ဒါပေမဲ့လို့ဒေသနာရှင်လာတဲ့အတိုင်း မြင်မှုကစပြီးတော့ပြပါမယ်နောက်မှသိမှုကိုအထူးအလေးထားပြီးတော့စာတုနဲ့လက်တွေနှစ်ခုပေါင်းစားပြီးတော့ပြောပါမယ်ဆိုကြပါစို့မြင်တဲ့အခိုက်အတန့်ရုပ်ဒုက္ခတစ္ဆာထိုက်တဲ့နာမ်ဒုက္ခတစ္ဆာထိုက်တဲ့တရားတွေပေါ့သင်ရှားနေပါတယ်သင်ရှားကုန်ကတော့မြင်တဲ့အခိုက်အတန့်မှာမြင်ရဌာနမျက်စိအကြည့်ဓာတ် ဒါမျက်စိရုပ်ခေါ်ပါတယ်အဲ့ဒါရုပ်တို့ကဒီစားတဲ့တရားပဲမြင်စရာအချင်းလေးလည်းရှိတယ်မျက်စိအကြည့်တတ်မှလာပြီးတော့တိုက်ခိုက်ပြီးတော့ပေါ်တဲ့မြင်စရာအချင်းလေးအချင်းမျိုးစုံပေါ့လေအဲ့ဒီအချင်းလေးကလည်းပဲရုပ်တို့ကသစ္စာထိုက်တဲ့တရားပဲဒါမြင်လိုက်ခဏမှသင်ရှားတဲ့ရုပ်တို့ကသစ္စာထိုက်တဲ့တရားနှစ်ပါးပေါ့လေ ဒီပင်ရုပ်တွေလည်းပါတော့ပါပါတယ်ဒါပေမဲ့လို့အထင်ရှားဆုံးရွေးကောက်ပြီးတော့ပြောပါတယ်ဒီလိုရွေးကောက်ပြီးတော့ပြောမှနားလည်လွယ်ပါတယ်လက်တွေ့ကျင့်သုံးရတဲ့သုတ်တန်တရားတွေမှာဆိုလို့ရှိရင်အများနားလည်အောင်ဆိုပြီးတော့မြတ်စွာဘုရားလည်းပဲဒီလောက်ပဲဟောနေဟောတာရှိပါတယ်နတ်ဆိုင်ရာဒုက္ခသစ္စာထိုက်တဲ့တရားတွေကဘာတွေတုံးလို့ဆိုတော့မြင်တာရယ်မြင်သိတာပါ မြင်တွေ့တာရဲ့မြင်ခံစားတာရဲ့အစင်းလေးမြင်သွားတာပါအစင်းလေးမြင်လိုက်တာပဲဆိုတာပေါ့ဒါအနန္တုကသစ္စာထဲတဲ့တရားတစ်ခုမြင်တွေ့တဲ့သဘောလည်းရှိတယ်မျက်စိထဲမှာမြင်ရတဲ့အဆင်းနဲ့မြင်ပြီးတဲ့စိတ်နဲ့ပေါင်းစုံတဲ့သဘောပေါ့။စုံကြည့်တဲ့သဘောလေးအဲ့ဒါကိုတွေ့တယ်လို့ခေါ်တယ်။တွေ့တယ်၊စုံတယ်ပေါ့။တွေ့ဆုံတဲ့သဘောလေးအဲ့ဒါကြီးလည်းနံသဘောပဲ အဲဒီလိုတွေးဆုံလိုက်လို့မြည်တဲ့စိတ်နဲ့မြင်စရာအခြင်းနဲ့မျက်စိထဲမှာတွေးဆုံလိုက်လို့ခံစားတဲ့သဘောလေးဖြစ်သွားတယ်။ကောင်းတဲ့အခြင်းလေးဆိုလို့ရှိရင်ကြည့်လို့ကောင်းတယ်ဆိုတာပေါ့လေ။ကောင်းတဲ့ခံစားလေးဖြစ်သွားတယ်။မကောင်းတဲ့အခြင်းအနိစ္စရောအခြင်းဆိုလို့ရှိရင်ကြည့်လို့မကောင်းဘူးမြင်ချင်းကတ်တယ်ဆိုတာပေါ့လေ။အဲ့ဒါလေးလည်းဖြစ်သွားတယ်။အဲ့ဒါတစ်ခုပဲအထုတဲ့ပုဂ္ဂိုလ်တွေမှာတော့ထင်ရှားပါတယ်။သို့တော့အဘိဓမ္မာနည်းကတော့ မြင်လို့ကောင်းမကောင်းအဲကောင်းတယ်လည်းမဟုတ်ဘူးဆိုးတယ်လည်းမဟုတ်ဘူးပေါ့ဒီအလေလမြင်သွားတာလေးလည်းရှိတယ်မြင်တဲ့သဘောလေးလည်းရှိတယ်မြင်ခံစားတဲ့သဘောလေးလည်းရှိတယ်တော့အဲ့ဒါတွေကလည်းပဲခံစားတဲ့သဘောလို့ဆိုပါတယ်ကောင်းမကောင်းကတော့ထင်ရှားဆုံးပဲအဲ့ဒါတွေကထားပါတော့မြင်လို့ကောင်းမကောင်းခံစားတဲ့သဘောပေါ့အဲ့ဒါမြင်ခံစားခေါ်ပါတယ် မြင်သိတာလည်းပဲနာမ်သဘောမြင်တွေ့တာလည်းနာမ်သဘောမြင်ခံစားတာလည်းနာမ်သဘောအဲ့ဒီနာမ်၃မျိုးပေါ့မြင်တဲ့ခိုက်တာမှာထင်ရှားတယ်အဲ့ဒီ၃မျိုးကိုနာဒုက္ခသစ္စာထိုက်တဲ့တရားလို့ဆိုပါတယ်ဘယ်အခါမှာထင်ရှားတယ်မြင်တဲ့အခိုက်တာမှာထင်ရှားတယ်ဘာတွေထင်ရှားတယ်မြင်ရအဲမြင်ရဌာနမျက်စိကြည်ကရုပ် မြင်ရတဲ့အခြင်းယုတ်အယုတ်ဒုက္ခသစ္စာထိုက်တဲ့တရားမြင်သိတာမြင်တွေ့တာမြင်ခံစားတာနာမ်ဆိုင်ရာဒုက္ခသစ္စာထိုက်တဲ့တရားဒီနှမျိုးပဲသင်စားတယ်ဆိုတာအားလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်တော့မြင်တဲ့ခဏမှာအခုရှင်းပြတဲ့ခါတွေကဒုက္ခသစ္စာထိုက်တဲ့တရားတွေရှင်းရမှန်တရားတွေတဲ့မျက်စိမြင်ရယုတ်ကနှဖျားမျက်စိရဲ့မြင်ရတဲ့အခြင်းရတာဒုက္ခသစ္စာထိုက်တဲ့နှမျိုးတဲ့ မြင်တွေ့ခံစားနံကသုံးချာမြင်တာရဲ့တွေ့တာရဲ့ခံစားတာရဲ့သုံးဖို့မြင်သိတာရဲ့မြင်တွေ့တာရဲ့မြင်ခံစားတာရဲ့ဒါကနာဒုက္ခသစ္စာထိုက်တဲ့တရားသုံးပါမြင်တွေ့ခံစားနံကသုံးချာသုံးမျိုးကတော့နာဒုက္ခသစ္စာထိုက်တဲ့တရားတဲ့အဲဒီသုံးမျိုးဆိုတာဘာတွေတုံးဆိုတော့မြင်ရတွေ့ရခံစားတာရသုံးဖို့မြင်သိတာရမြင်တွေ့တာမြင်ခံစားတာရသုံးမျိုးဆိုတာဒါပဲ အဲ့ဒီမြေတွေ့ခံစားသုံးမျိုးကနာတုကသစ္စာတည်းတရားလားဘယ်ခါမျိုးမှထိခြားသလိုလို့ဆိုတော့မြင်စဉ်တွေ့ရတဲ့မြင်စဉ်မြင်တုံးကာလမှာပူနွေးနေကြီးမြင်တုံးကာလမှာပေါ့တွေ့တည်ရတဲ့ဒုက္ခသစ္စာတည်းတရားတွေပဲကုန်ပြီတဲ့ရှုစရာရှုခွင့်ရှုွက်အနေနဲ့ကုန်ပြီတဲ့ဒါပဲရှုပြီးတော့ပိုက်ချတိစရာပေါ့လေ ယုတ်ကသစ္စာထိုက်တဲ့နာဒုက္ခသစ္စာထိုက်တဲ့တရားကိုမြင်စေကတဲ့ခဏမှာတွေ့တိရတဲ့တရားကုန်ပြီတဲ့မြင်တွေ့ခံစားနာငါသုံးချာမြင်စဉ်တွေ့ရဒုက္ခသစ္စာလို့အဲ့ဒါသိအောင်ဘယ်လိုလုပ်ရမလို့လို့ဆိုတော့မြင်တယ်ဟုမှတ်ရှုသိရပါတဲ့အဲ့ဒီ ရုပ်တည်နာနေပေါင်းစပ်ပြီးတော့ဖြစ်သွားတာကိုပဲခွန်ကြီးတို့ဗမာမှုနဲ့ပြောလို့ရှိရင်မြင်ဒီမြင်ဤမြင်တယ်လို့ခေါ်တာပဲအဲ့ဒီခိုက်တာမှာထင်ရှားတဲ့တရားတွေတရုပ်ခွဲပြလို့ရှိရင်ခုန၅မျိုးထွက်လာမြင်ရတာမျက်စိကြည့်တာမြင်ရတဲ့အခြင်းမြင်သိတာမြင်တွေ့တာမြင်ခံစားတာဒါတွေပဲအဲ့ဒီတရား၅မျိုးတပြည့်နဲ့တည်းပေါက်စပ်ပြီးတော့ပေါ့လေအကြောင်းအားဖြင့်ဆိုဖြစ်သွားတဲ့ဟာကို မြင်ဒီမြင်ဤမြင်တယ်ဒါပြောတာပဲအဲတော့တုတ်တန်နေရာချင်းဒီတရားကိုဒီဒီမြင်တဲ့ခိုက်တာမှာထင်ရှားတဲ့တရားတွေအမှန်တိုက်သိသွားအောင်လို့အပေါင်းလိုက်အနေနဲ့ပဲအများပြောရုပ်ပြောစဉ်အရာအသုံးလုံးအရာပေါ်ပြီးမြင်တယ်လို့ဒီလိုရှိမှရတာပဲသို့တော့မြင်တယ်လို့ရှိမှတဲ့အခါမျိုးမှာတမ္မာ ပေါ့ပေါ့ဆားဆားဒီလိုတော့ရှိမှလို့မရဘူးပေါ့လေမြင်တဲ့ခိုက်တာမှာထင်ရှားတဲ့သဘောတရားတွေကြီးရှိမှတ်တဲ့စိတ်ကလေးရောက်သွားအောင်အားဆိုင်မှုတဲ့တဲ့ကြီးကြသွားအောင်ချိန်ပေးမှုစိတ်အားဆိုင်ပြီးတော့ချိန်လာကြိုက်ပြီးတော့စွဲစွဲမြင်းနဲ့ရှုလိုက်ရတာအဲရှုလိုက်လို့ရှိရင်တတိကလေးဖြစ်သွားတော့ဘာအကျိုးရှိသလဲလို့ဆိုတော့မြင်မှုနဲ့စပ်ပြီးတော့လောဘလည်းပေါ်မလာတော့ဘူး လောဘမပေါ်သလိုထို့သူဒေါသလည်းပေါ်မလာတော့အခြားခြားကိလေသာတွေလည်းပေါ်မလာတော့ဘာဖြစ်လို့လဲဖြစ်တိုင်းမှရှိသတိပြုစောင့်မှုသင်ထားကြတဲ့အတိုင်းဖြစ်တိုင်းဖြစ်တိုင်းဒီသတိလေးကစောင့်ပြီးတော့ရှုနေတော့တတိမဲ့လို့ရှိရင်ဖြစ်ခွင့်ရှိတဲ့ကိလေသာကိုတတိကပိတ်ဆို့ထားလိုက်မိုးခါမှာလေနဲ့အတူပေါ့လေမိုးရွာလာလို့ရှိရင်ဆိုကြပါစို့အနောက်တောင်ဘက်ကလေကပါလာလို့ အဲမိုးရေတွေတကားပေါ့ဖွင့်ထားတော့ပေါ့လေမိုးရေတွေအိမ်ထဲဝင်မယ်ဆိုလို့ရှိရင်မိုးရအောင်အဲ့ဒီကပိတ်ထားလိုက်ပေါ့ကြိုပိတ်ထားလို့ရှိရင်ဝင်မှုရှင်ဖွင့်ထားတော့ကမှမိုးရလို့ဝင်လာပြီဆိုလို့ရှိရင်ပိတ်ပလိုက်ပေါ့ပိတ်ပလိုက်လို့ရှိရင်မိုးရေဆက်ပြီးတော့မဝင်တော့ဘူးပေါ့တတိကလေးကသူကတကရက်ကလေးနဲ့တူတယ်ပိတ်လိုက်လို့ရှိရင်လေလည်းမဝင်ဘူးမိုးလည်းမဝင်တော့ဘူးလုံးလို့သိကောင်းတာ အခုလည်းပဲဒီမှာမြင်တဲ့အခိုက်အတန့်မှာတတိမဲ့ပြီဆိုလို့ရှိရင်ကြုံတွေ့ရတဲ့ခုနမြင်မှုနဲ့စပ်ပြီးတော့ထင်ရှားတဲ့မြင်မှုနဲ့စပ်ပြီးတော့မက်စရာလေးတွေမြင်လို့ရှိရင် လောဘမျက်စရာလေးတွေမြင်လို့ရှိရင်ဒေါသမက်မှု မျက်မှု လောဘဒေါသတွေဖြစ်သွားတယ်အခြားခြားကိလေသာတွေလည်းဖြစ်သွားနေတာပဲတကားဖွင့်ထားပြီဆိုလို့ရှိရင်လေကပါလာတော့မိုးရေထဲထဲဝင် အိမ်ထဲဝင်လို့ပေါ့ဖွင့်ထားမှမြင်ရောပေါ့အဲဝင်ရောပေါ့ပိတ်ထားလို့ရှိရင်မဝင်ဘူးပေါ့ဒါလိုပဲတတိကလေးနဲ့အထုစိတ်အားဆိုင်ပြီးတော့ချိန်သားကရှုမှတ်နေတော့မြင်မှုနဲ့စာပြီးတော့ဟောကိလေသာတွေမဝင်တော့ဘူးကိလေသာတွေဖြစ်မလာတော့ဘူးဒါပဲအဲ့ဒါလိုကိလေသာမဖြစ်ရအောင်လို့မြင်တိုင်းမြင်တိုင်းမှာမှတ်ရတယ်နောက်မှတ်ပါများတဲ့အခါကျတော့ မြင်တဲ့ကိစ္စမှာထင်ရှားတဲ့ဒုက္ခသစ္စာထိုက်တဲ့တရားနဲ့ချိန်သာကိုင်ပြီးတော့ယံခါယုဒုက္ခသစ္စာထိုက်တဲ့တရားသိမယ်ယံခါအနန္တဒုက္ခသစ္စာထိုက်တဲ့တရားသိမယ်ယံခါယုဒုက္ခသစ္စာထိုက်တဲ့တရားသိပုံကတော့အစင်းမြင်နိုင်ထင်နိုင်လောက်အောင်မျက်စိကကြည့်တယ်ဒီလိုအနေနဲ့ပေါ့ဒါတော့ အရှင်းနဲ့မြင်ရတဲ့အရှင်းနဲ့မျက်စိနဲ့ဆက်သွယ်ပေးတယ်ဒီကနေမြင်မြင်နေတယ်ဆိုတာကိုဒီလိုသိသွားတတ်တယ်အဲလိုသိလို့ရှိရင်ဒါမျက်စိကြီးတာကိုသိရရောက်တယ်မျက်စိထဲမှာတက်ခိုက်ပြီးတော့ပေါ်ပေါ်နေတယ်မြင်ရတယ်မြင်သိတဲ့စိတ်ရဲ့စကြက်စိတ်စားရပဲလို့ဒီလိုသိသွားလို့ရှိရင်မြင်ရတဲ့အရှင်းရုပ်ကိုယ်တို့ရုပ်တို့ကသစ္စာတည်းတရားကိုသိရရောက်တယ် ယခာနာတုကတိစ္ဆာတဲ့တရားသိုံကတော့မျက်စိကိုအမိပြုပြီးတော့အဲ့ဒီမျက်စိမှာထင်ပေါ်လာတဲ့ခြင်းလေးကိုမြင်မြင်သွားတယ်တိတိသွားတယ်ဒီလိုအနေနဲ့သိသွားမြင်ယုံတာမြင်ရတယ်မြင်ရတဲ့အပြင်ဒီမှာဘာမှရှေ့ဆက်ပြီးတော့သွမ်းမကမရှိဘူးဆိုတာဒီလိုနားလည်သွားတယ်အဲ့ဒါကမြင်သိတဲ့စိတ်ကလေး ရုပ်အဲနံတရားနာဒုက္ခသစ္စာတဲ့တရားတွေသိသွားတာမျက်စိကြည့်တော့မှမြင်ရတဲ့အခြင်းနဲ့မြင်ရတဲ့စိတ်နဲ့ဆုံးဆုံတွေ့နေတယ်တွေ့တွေ့နေတယ်ဘာတွေ့လိုက်တာပဲဆိုတာပေါ့အဲ့လိုသိတည်သွားတတ်တယ်အဲ့ဒါကမြင်တွေ့မှုနံတရားကိုနံဒုက္ခသစ္စာတဲ့တရားကိုသိသွားတာမြင်လို့ကောင်းတယ်မြင်လို့မကောင်းဘူးမြင်ချင်းကတ်တယ်စသည်ပေါ့လေဒီလိုသိသွားတာအဲ့ဒါက ခံစားရတဲ့သဘောမြင်ခံစားတဲ့နန္ဒုကတိသာတဲ့တရားကိုသိသွားတာဘယ်ဟာပဲသိသည်ဖြစ်စေယုတ်တုကတိသာတဲ့တရားကိုပဲသိသည်ဖြစ်စေနန္ဒုကတိသာတဲ့တရားကိုသိသည်ဖြစ်စေဒါသိတာပဲအဲ့ဒီအတိအလေးတွေဖြစ်သွားနောက်ဆက်ရှုနေလို့ရှိရင်မြင်တဲ့ခိုက်တာမှာထင်ရှားတဲ့ယုတ်တုကတိသာတဲ့နန္ဒုကတိသာတဲ့တရားကြီးကြောင်းပြုဆက်နွယ်ပုံလေးတွေပါအစဉ်တဝို့လည်းသိလာတတ်တယ်နောက်ဆက်ပြီးတော့ရှုနေလို့တတိသမารိ ဝိရိယတတိသမာဓိအားတွေကောင်းသွားလို့ရှိရင်ကြောက်ကြွစေခုနမြင်တဲ့ခက်တာမှာထင်ရှားတဲ့ယုံနာတရားတွေမြင်ပြီးတော့ပြောက်မြင်ပြီးတော့ပြောက်ပေါ်ပြီးတော့ပြောက်ဆိုတာအမြဲပုံလေးတွေရှိလာတယ်ပေါ်လိုက်ပြောက်လိုက်နဲ့ဆင်းရဲပုံလေးတွေကြောက်စရာကောင်းပုံပေါ်ဒါလေးတွေရှိလာတယ်သူသဘောတိုက်သူဖြစ်ပုံလေးတွေဒါလေးတွေရှိလာတယ်မမြဲပုံဆင်းရဲပုံသူသဘောတိုက်သူဖြစ်ပုံမှာဒါလေးတွေရှိလာဥပဒနာဉာဏ်တွေဖြစ်လာတာအဲ့ဒီလိုထိုးထိုးဆင်းဆင်းနဲ့သိလာတာ ဒီနည်းနဲ့ပဲနိနေခိုက်တာမှာထင်ရှားတဲ့ရုပ်တုကတိစ္ဆာထိုက်တဲ့နာတုကတိစ္ဆာထိုက်တဲ့တရားတွေကိုတဖြည်းဖြည်းပေါ့လေမြင်မှုလေးတွေဟာအချိန်တက်ပြီးတော့စင်ကဲစင်ကဲစင်ကဲစင်ကဲသိကြည့်သွားမှာဥပဒနာညာလေးအစဉ်စဉ်စဉ်စဉ်တက်ပြီးတော့သိကြည့်သွားမှာအဲ့ဒါကိုဒုက္ခသစ္စာထိုက်တဲ့မြင်တဲ့အခိုက်အတန့်မှာထင်ရှားတဲ့ဒုက္ခသစ္စာထိုက်တဲ့တရားကိုပွတ်ပွတ်လင်းလင်းဖောက်ထွင်းပြီးတော့သိမြင်သည်လို့ခေါ်တယ်အဲ့ဒါလိုနည်းနဲ့သိရမှာရှုမှတ်တဲ့နည်းနဲ့သိရမှာ အဲ့ဒါကိုယေတန်ဓမ္မသုပ္ပတိဝိဒိတာလို့မြတ်စွာဘုရားဒီတိုင်းဆိုတယ်။ကဲဒါလေးသိကြည့်ကြစို့။မြင်တဲ့ခိုက်တာမှထင်ရှားတယ်ဥနာတရားတွေ။မျက်စိမြင်ရယုတ်ကနှစ်ဖြာမျက်စိမြင်ရယုတ်ကနှစ်ဖြာမျက်စိမြင်ရယုတ်ကနှစ်ဖြာမျက်စိမြင်ရယုတ်ကနှစ်ဖြာ မြင်တွေ့ခံစားနာငါသုံးဖြာမြင်တွေ့ခံစားနာငါသုံးဖြာမြင်တွေ့ခံစားနာငါသုံးဖြာမြင်စဉ်တွေ့ရဒုက္ခသစ္စာမြင်စဉ်တွေ့ရဒုက္ခသစ္စာမြင်စဉ်တွေ့ရဒုက္ခသစ္စာ မြင်စဉ်တွေ့ရဒုက္ခသစ္စာမြင်တယ်ဟုမှတ်ရှိသိရပါဘယ်လိုရှိမလဲမြင်တယ်မြင်တယ်လို့ရှိရတာဟုတ်တယ်မလားမြင်တယ်မြင်တယ်လို့မှတ်ရှိမှတ်ရှိပါများရင်ဘာဖြစ်လာသလဲမှတ်နေတော့ကိလေသာမဝင်ဘူးစိတ်ဟုတ်တယ်မလား မပ္ပမရလို့ဝိရိယတတိသမာဓိအားကောင်းလာလို့ရှိရင်ဘာဖြစ်တော့မြင်တဲ့ခိုက်တာမှာထင်ရှားတဲ့ဒုက္ခသစ္စာတရားတွေယုံနာအနေနဲ့သိလာမယ်ကြောင်းကျိုးဆက်ပုံတွေသိလာမယ်ကြောင်းကျိုးဆက်တွေဘုံမှာမမျက်စင်းရဲ့သဘောပဲဆိုတာသိပြီးတော့ဥပဒနာဉာဏ်ကိုဖြစ်လာမယ်အဲ့ဒါထိုးထွင်းသူတယ်ခေါ်တယ်ဟုတ်တယ်မလားအဲ့လိုရှုမှတ်တဲ့နည်းနဲ့သိမှဒါမှကိုယ်ပိုင်သိခေါ်တာဟုတ်ကဲ့လားအဲ့လိုသိပြီဆိုလို့ယုံနာနဲ့သိပြီဆိုလို့ရှိရင်ယုံနာအမှန်သိတော့ အမှန်မသိလို့ရှိရင်ယုံနာအပြင်အပေါ်တွေအလွဲတွေသိမနေဘူးလားပုဂ္ဂိုလ်သတ္တဝါငါတို့ယောက်ျားမိန်းမနေလားအဲ့ဒါမှလားအကြောင်းနဲ့အကျိုးဆက်နွယ်ပြီးတော့မသိဘူးဆိုလို့ရှိရင်အကြောင်းမဲ့ဖြစ်နေသလားဆိုတော့အစွဲတွေကမဝင်နိုင်ဘူးလားယုံမတန်တရားအမျိုးမျိုးတွေဖြစ်ပြီးတော့အကြောင်းမဲ့ဖြစ်တယ်ဆိုတော့အစွဲလည်းဝင်နိုင်တယ်မလားကျမတရားသာဝရဘုရားကပဲဖန်ဆင်းလို့ဖြစ်နေသလားဆိုတော့အစွဲလည်းဝင်နိုင်တယ်မလားဘာဖြစ်ဖြစ်ကောင်းတာမြင်မြင်ဆိုးတာမြင်မြင်ပေါ့လေ ကံကြီးတွဲချတယ်ဆိုတဲ့မပြည့်စုံတဲ့ယူဝါဒလည်းမဖြစ်နိုင်ဘူးလားဟောဓမ္မရှုနေတော့မှာအကြောင်းနဲ့အကျိုးသူအကြောင်းနဲ့သူအကျိုးဆက်နွယ်ပုံလေးတွေကွင်းဆက်အနေအားဖြင့်ဖြစ်ပုံလေးတွေရှင်းပြီဆိုလို့ရှိရင်ယုံမတ္တတရားတွေဖြစ်ပါအောင်မလားယုံမတ္တတရားမဖြစ်ဘူးဆိုလို့ရှိရင်အကြောင်းမဲ့ဖြစ်တယ်ဆိုတဲ့အစွဲလမ်းကြီးနဲ့လာပါအောင်မလား သူအကြောင်းကြောင့်သူအကျိုးလေးဖြစ်ပုံလေးရှင်းပြီဆိုလို့ရှိရင်ဆိုကြပါစို့ကိုမြင်သိတဲ့သဘောလေးဖြစ်သွားတာဟာမျက်စိရှိလို့မြင်ရတယ်ပြောမလားမျက်စိဟာမြင်မှုသာသူကအဲအကျိုးပြုနိုင်တာကြားမှုစသည်မပြုနိုင်ဘူးဟုတ်တယ်မလားမြင်စရာခြင်းဟာလည်းဘာဖြစ်တော့မြင်သိမှုအကျိုးပြုနိုင်မြင်စရာခြင်းကမြင်မှုသာအကျိုးပြုနိုင်ဟုတ်တယ်မလား အဲ့တော့မျက်စိနဲ့အသိရှိလို့မြင်ရတယ်တွေ့ရတယ်ခံစားရတယ်ဒီလိုမဟုတ်လားအဲ့တော့မျက်စိနဲ့အသိကဆံရအကြောင်းမြင်မြင်တွေ့ခံစားတာကဆံရအကျိုးဆံရအကြောင်းနဲ့ဆံရအကျိုးလေးတွေကွင်းဆက်နေရချင်းရှင်းနေပြီဆိုလို့ရှိရင်ကဲဒီကြားထဲမှာမဆိုင်တဲ့အကြောင်းကြောင့်မဆိုင်တဲ့အကျိုးတွေဝင်ပြီးတော့ဖြစ်လို့မဟုတ်တဲ့ဝိသမဟေတုကဒိဋ္ဌိဇိုးကြီးဝင်နေပါဦးမလား ဇမတကြသာဝရဘုရားကဖန်ဆင်းတယ်ဆိုတဲ့အယူဝါဒသိုးကြီးဝင်နေပါဦးမလားဝင်နေတော့အဲ့ဒါကြီးလည်းပြုတ်သွားတယ်ရှင်းသွားတယ်ဟုတ်တယ်မလားရှင်းသွားတယ်အဲ့ဒါလောက်ရှင်းသွားပြီဆိုလို့ရှိရင်ခုနဇမတကြသာဝရဘုရားကဖန်ဆင်းတယ်ဆိုတော့ရှင်းသွားရင်ရှင်းသွားလို့ရှိရင်ခုနကောကဖန်ဆင်းတဲ့ ကမ္ဘာလောကကြီးနဲ့တကွာကောကဖန်ဆင်းနေအလကဖန်ဆင်းနေဆိုတာဒါလေးလည်းပဲယူနိုင်ပါဦးမလားအဲ့ဒီယူဝါဒတွေလက်ခံပါဦးမလားသသိပြင်ပါယူဝါဒတွေလက်ခံပါဦးမလားအဲ့ဒီမှာတည်းကတော်တော်ရှင်းသွားပြီဟုတ်တယ်မလားသို့တော့လုံးဝရှင်းဖို့ဆိုတာကတော့သောတပတ္တိမဖြစ်မှာဒါမှလုံးဝရှင်းသွားတာအဲ့ဒီရောက်မှာပဲကောနာအကြောင်းနဲ့အကျိုးဆက်နွယ်ပြီးတော့တွေးလို့ယုံမတန်တရားကြီး ဒီအခြေခံဥပဒနာနဲ့ကျင်းပြီးတဲ့အပေါ်မှာအရိယာမေကတခါတည်းအပြတ်ရှင်းပလိုက်တယ်။ပြတ်ရှင်းပလိုက်တော့အဲ့ဒီပုဂ္ဂိုလ်ဟာအမြင်မှရသွားတော့ဗဏိနဲ့မှယုံနာတရားပေါ်မှာအကြောင်းမဲ့သိုးတဲ့အယူဆဓမ္မတရားသာဝရဘုရားကဖန်ဆင်းတယ်ဆိုတဲ့အယူအယူဆဘယ်တော့မှမပေါ်တော့မပေါ်တော့ဘူးဆိုလို့ရှိရင်ဓမ္မတရားသာဝရဘုရားကဖန်ဆင်းတယ်ဆိုတဲ့အယူဝါဒနောက်လည်းပဲအလိုလေးပါဝင်ကြရှိလားတခြားတခြားတသိဉ္စီမအယူဝါဒတွေက ဘယ်လောက်ပဲဖျားယောင်းသေးဆောင်လို့ရှိရင်ဖျားယောင်းသေးဆောင်မျိုးပါပြရှိနိုင်ပါမလားတနည်းနဲ့မှမရှိနိုင်တော့ဘူးဟုတ်လားအဲသစ္စာလေးပါအမှန်တရားကိုအခုလိုလုပ်ငန်းနည်းနဲ့ပိုင်ပိုင်နိုင်နိုင်သိထားတဲ့ပုဂ္ဂိုလ်တွေဖို့ရာသစိမ့်ကျင်ပအယူဝါဒတွေမှာအလိုလျောက်လည်းပဲပါဝင်ယူမှတာမရှိနိုင်တဲ့ တစိမ့်ပြင်မှာအယူဝါဒရှင်တွေကနှီးပေါင်းစုံနဲ့ဘလောက်ခြားရောက်သေးဆောင်တော့ခြားရောက်သေးဆောင်တော့လည်းပဲပါဝင်ယူမနိုင်တာမရှိနိုင်ဆိုတာဒါလက်ခံနိုင်ကြရှိတယ်မလားအဲ့ဒါလိုဖြစ်ရမှာဟုတ်ပါလားအဲ့လိုဖြစ်ဖို့သိရေးကြည့်တယ်နော်ဒါလုပ်ငန်းလုပ်ငန်းနဲ့ပြမှာလုပ်ငန်းနဲ့လှုပ်ထားလို့လုပ်ငန်းလှုပ်ထားလို့ ဒီဟာတွေအသိဉာဏ်လေးတွေပါအခြေခံအစဆိုပွင့်ပွင့်ပြီးတော့နောက်ဆုံးဖြစ်ဖြစ်မစားအငိမ့်တာကိုတွေ့မြင်သွားမှာဟုတ်ကဲ့လားဓမ္မသိကြတာနော်ဒါကအဲမြင်တဲ့ခိုက်တာမှာဒုက္ခသစ္စာတဲ့တရားတွေကိုတရားတွေဖြေရှားပုံနဲ့ရှုပုံဟုတ်ကဲ့လားထို့အတူကြားတဲ့ခိုက်တာမှာလည်းပဲနားနဲ့ကြားရ ရုပ်ကနှစ်ဖြာနားရမရှိဘူးလားနားရုပ်ကြားရတဲ့အတန်လည်းမရှိဘူးလားဘုန်းကြီးကတရားစကားတွေပြောနေတယ်တရားနာတဲ့ပုဂ္ဂိုလ်တွေနားထဲမှာအတန်တိုင်းလေးတွေတစ်ဆက်ဆက်နဲ့ပေါ်နေတယ်မလားဘယ်ထဲမှာတော့ပေါ်တာမျက်စိထဲမှာပေါ်တာလားနားထဲမှာပေါ်တာဘယ်ထဲမှာပေါ်တာတော့နားနဲ့စိုက်ပြီးတော့ထောင်းနေတော့နားထဲရောက်လာတယ်မလားနားနဲ့ထောင်းနေထောင်းစရာနားရုပ်လည်းမရှိဘူးလား ဆောင်းစရာနားထဲမှာဘုန်းကြီးကပြောတော့ဘုန်းကြီးကြီးကပေါ်ထွက်တဲ့အတန်လှိုင်းလေးတွေကတစ်ထပ်ထပ်နဲ့တစ်ခါရောက်နေအတန်လေးတွေကမတင်ရှားဘူးလားကြားတဲ့အတန်လေးနားလည်းတင်ရှားပြီကြားတဲ့အတန်လည်းတင်ရှားပြီမို့လားအဲ့ဒီဟာကိုဘာခေါ်မလဲရုပ်ဒုက္ခသစ္စာထိုက်တဲ့တရားဟုတ်တယ်မလားဘာခေါ်မလဲရုပ်ဒုက္ခသစ္စာထိုက်တဲ့တရားနော်ပြီးတော့ကြားသိတဲ့သဘောလည်းမတင်ရှားဘူးလားနားထဲမှာဒီကအတန်နဲ့ ကြားသိတဲ့စိတ်ကလေးတွေနဲ့ထုံတွေ့နေတာမရှိဘူးလားကြားတွေ့တဲ့သဘောဟုတ်တယ်မလား။သာယာညင်ညောင်းတဲ့အတန်လေးတွေအနိဋ္ဌအတန်လေးတွေဆိုလို့ရှိရင်နားထောင်လို့မကောင်းဘူးလား။သိုးွားတဲ့အတန်တွေကြားရမယ်ဆိုလို့ရှိရင်ဆိုကြပါစို့ဘုန်းကြီးကအဲစိတ်မှန်နေတင်းတင်းနဲ့ဟိုစိတ်ထိုးပြီးတော့ငေါက်ငားပြီးတော့ပြောမယ်ဆိုရင်တရားနာအဲတရားနာပိဋကရဲ့နားထဲမှာဘယ်လိုနေမလို့နားထောင်ရတာနားကြပြင်ကတ်မယ်မို့လား နားထောင်လို့ကောင်းတာကခံစားတာကောင်းတဲ့ခံစားချက်နားထောင်လို့မကောင်းတာကမကောင်းတဲ့ခံစားချက်ဒါလည်းသင်ကြားတယ်မဟုတ်လားကြားသိတာကြားတွေ့တာကြားခံစားတာဒါနာမိုင်းဆိုင်ရာဒုက္ခတိနာဒုက္ခသစ္စာတဲ့တရားတွေဟုတ်တယ်မလားဒါပဲသင်ကြားတယ်မဟုတ်လားဟုတ်ကဲ့လားဘယ်တော့ဘယ်တော့ခါမှသင်ကြားတော့ကြားတော့ခါမှသင်ကြားနေတာကြားတော့ခါမှသင်ကြားနေတဲ့သစ္စာအဲဒုက္ခသစ္စာတဲ့တရားတွေဘာလို့ရမလဲပေါင်းပြီးတော့ ကြားတယ်လို့ဒီလိုဖတ်ရအောင်နော်ကြားတယ်လို့တရားစိတ်ရှင်းသားခဲ့ပြီးတော့မှတ်လိုက်တဲ့အခါကျတော့တတိကဖြည့်ဖြည့်ရှိနေတဲ့အတွက်တတိကအကာအကွယ်ပေးတတ်တဲ့အတွက်တတိမဲ့လို့ကြားမှုနဲ့စပြီးတော့ဖြစ်ခွင့်ရှိတယ်ကိလေသာတွေလာပါအောင်မလားဘယ်သူကပိတ်ဆို့ပေးလိုက်တော့ရှုမှတ်မှုတတိကပိတ်ဆို့ပေးလိုက်တယ်မလားမှတ်ပါများလို့ဝိရိယတတိသမารီအားတွေကောင်းလာပြီဆိုလို့ရှိရင်ကြားတဲ့ခိုက်တာမှာထင်ရှားတဲ့ ရုပ်ဒုက္ခသစ္စာထိုက်တဲ့တရားတွေနာမ်ဒုက္ခသစ္စာထိုက်တဲ့တရားတွေရုပ်နာနေပိုက်ခြားပြီးတော့သိမသွားဘူးလားကြောက်ကျိုးဆက်ပုံလေးလည်းမသိနိုင်ဘူးလားကြားပြီးတော့ကြောက်ကြားပြီးတော့ပြောမြဲပုံလေးလည်းမသိနိုင်ဘူးလားပေါ်လဲကြောက်လဲနဲ့ဆင်းရဲပုံလေးတွေမသိနိုင်ဘူးလားသူသဘောတိုက်သူဖြစ်ပုံလေးတွေလည်းမသိဘူးလားအဲ့ဒီလိုမမြဲဆင်းရဲသဘောပဲလို့သိပြီဆိုလို့ရှိရင်ခုနမြဲတယ်ဆိုတဲ့အစွဲ ကောင်းစားချမ်းသာတယ်ဆိုတဲ့အစွဲဘာမဆိုကိုယ်လိုတိုင်ကြားရတာပဲဆိုတဲ့အစွဲတွေလာပါဦးမလား ဟောအစိုးရကျိုးပြီးတော့အိမ်ကမသွားဘူးလားအဲ့ဒီလိုကြားတဲ့ခိုက်တာမှာထင်ရှားတဲ့ရုပ်တုကသစ္စာတစ်တရားတွေပေါ်မှာကြောက်ကြိုးစက်ပါပြီးပြီးတော့မမြဲပုံဆင်းရဲပုံသူသဘောတိုက်သူဖြစ်ပုံလေးကြီးရှုမှတ်မှုနဲ့ထိုးသွင်းပြီးတော့သိတဲ့အခါအဲ့ဒီအတိမျိုးမှာဓမ္မတန်ဖို့ရှိတာဟုတ်မလားဒီအတိမျိုးတွေရှိသွားတယ်ဆိုတော့အတိမှန်နေဖြစ်သွားတဲ့အခါကျတော့ယုံကြည်ပြီမလား ယုတ်ကြည်ပြီပေါ့ဒါပေါ့အဲ့ဒါလေးဆိုရမယ်နာနေကြရယုတ်ကနှဖျာနာနေကြရယုတ်ကနှဖျာနံတွေ့ခံစားအဲကြားတွေ့ခံစားနံကသုံးဖြာကြားတွေ့ခံစားနံကသုံးဖြာ ကြားခြင်းတွေ့ရဒုက္ခသစ္စာဘယ်လိုရှုမလဲကြားတယ်ဟုမှတ်ရှုသိရပါကြားတယ်ဟုမှတ်ရှုသိရပါကြားတယ်ဟုမှတ်ရှုသိရပါဟုတ်လားဒီခက်တယ်ဒီခက်တယ် သို့တော့တကယ်လောက်ချပြီးတော့အလုပ်လုပ်တဲ့ပုဂ္ဂိုလ်ဖို့ရတော့လွဲနေတာပါပဲမလုပ်တဲ့ပုဂ္ဂိုလ်သာပုဂ္ဂိုလ်ဖို့ရတာခက်တာပါတော့မလားတကယ်လုပ်ကြည့်တကယ်လွဲလာတယ်နော်ဒါကကြားတဲ့ခိုက်တာမှာသင်ရှားတဲ့ဒုက္ခသစ္စာတွေတရားတွေခွဲစိတ်ပြီးတော့တပေါင်းတဲ့အနေနဲ့ကြားတယ်လို့ရှုမှတ်ပုံပေါ့နော်ရှုမှတ်လို့မရှိခြင်းကြောင့်တတိလေးချင်းရဖြစ်ခွင့်ရှိတဲ့ကိလေသာတွေမဝင်ဘူးနောက်မှတ်ပါများတဲ့အခါကျတော့ ယုံနာပိုင်းခြားသိဖို့ကြောင်းကျိုးဆက်ဖို့မမျက်စိရဲ့သဘောပဲသိဖို့လေးရဟောလားဒါတကယ်လို့ကြည့်တဲ့ခါကျတော့သိလာမှာပဲနော်ထို့အတူနာနဲ့ခိုက်တာမှာလည်းပဲသုဒ္ဓတိသတိတရားကြီးသင်ရှားတယ်။ဘာလို့သင်ရှားလဲ။သုဒ္ဓဘာကအနတ္တကုကုသင်ပြမှုဆိုင်တဲ့အနတ်မဲတစ်ခေါင်းနဲ့ရောက်လာရောက်လာပုံကြည့်တဲ့အနတ်မဲရောက်လာရောက်လာရောက်လာပြီဆိုလို့ဒီဘယ်လိုဖြစ်တယ်။နန္တိတဲ့ဘောလို့ဖြစ်ဘူးလား။ဟမ်နှာခေါင်းထဲမှာကအနတ်နဲ့အတိနဲ့တွေ့ဆုံတာမရှိဘူးလား ရှင်းပြတဲ့အနံလေးတွေရှိရလို့ရှိရင်ရှိရတာကောင်းတယ်ဆိုတာမရှိဘူးလားခံစားတဲ့သဘောလေးကြီးဘုန်းကြီးတဲ့အနံနေနာပြီဆိုလို့ရှိရင်ရှင်းချမ်းတယ်မရှိဘူးလားအဲဆိုရတဲ့ခံစားမှုကြီးဒါတွေသင်စားနေတာဟုတ်တယ်မလားဒီတော့နာဇေခဏမှာ2000နဲ့နာရတဲ့အနံကယုဒုက္ခသစ္စာနာတိတာနာတိတာနာခံစားရတာပါတော့နာဒုက္ခသစ္စာဖြစ်တဲ့တရားတဲ့ခါမှာသင်စားတော့နန္တုအခါမှာသင်စားတယ်ဟုတ်တယ်မလားနန္တုကမှာသင်စားတဲ့တရားတွေဘာလို့ခေါ်တော့ ဒုက္ခသစ္စာအဲဒီဒုက္ခသစ္စာအနန္တုကမှာထင်ရှားတဲ့ဒုက္ခသစ္စာတွေတရားတွေဘာလို့ရမလို့ဘယ်လိုရှိမလို့နန္တယ်လို့ရှိအောင်အဲ့ဒါမလားဟုတ်ကဲ့ဘုန်းကြီးတို့ပြည့်တာတော်သားပဲမဆိုးဘူးဟုတ်လားဆက်ဆိုးအောင်နှခေါင်းနာရယုတ်ကနှစ်ပြာ အဲနှခေါင်းနာရဒုက္ခမပြနှခေါင်းယုံနဲ့နာရတဲ့အနတ်ဟုတ်တယ်မလားနာလို့ရတဲ့အနတ်ပြောတာနော်အဲ့ဒါဗမာလူပြောတယ်နာရဆိုနော်နာလို့ရတဲ့ဟာနာလို့ခိုက်တယ်နာလို့ဖြစ်တယ်ဘယ်မလားနှခေါင်းနာရယုတ်ကမပြနာတွေ့ခံစားနာကသုံးစား နတွေ့ခံစားနံကတုံးချာသေခါမှာသိကြတော့နာရင်တွေ့ရဒုက္ခသစ္စာနာရင်တွေ့ရဒုက္ခသစ္စာဘယ်လိုမှတ်မလဲနာတယ်ဟုမှတ်ရှိသိရပါ နန္တေဟုမှတ်ရှိကြရပါအဲနာနေနာနေဘာနာနာပေါ့လေဟုတ်တယ်မလားအကျိုးမထားလည်းနဲ့ဆရာဆောက်ရှင်မကကြီးကဆွမ်းနေတာမှဆင်းရဲမာပြီဆိုလို့ရှိရင်ပြင်းပြတဲ့အနံလေးတွေနာရပြီနဲ့လို့တတိရှိနေတော့မွေးလိုက်တာဆိုတော့တာယာဟုဟုတ်တယ်မလားမဲမှုဖြစ်နေမှာမလားဘုန်းကြီးတဲ့အနံနေနာပြီနဲ့လို့ဆင်းဆိုးလိုက်တာဆိုပြီးတော့ပေါ့လေဒေါသတွေလည်းဖြစ်နေမှာမလားဖြစ်နေတော့ဘူးနောက်တော့နာပြီးတော့ပြအဲ့ဒါမလား အဲယုတ်တုကသစ္စာနာတုကသစ္စာတွေတရားတွေပိုင်းခြားပြီးလာမယ်ကြောင်းကျိုးဆက်ပုံတွေသိရမယ်ဉာဏ်ပြီးတော့ကြောက်အဲ့ဒါမှလည်းမြဲပုံတွေဆင်းရဲပုံတွေဒီလိုတိုင်းဖြစ်ပုံတွေသိကြတော့မလားအဲ့ဒီလိုရှိရင်းကပွင့်ပွင့်လင်းလင်းသဘောပေါက်ပြီးတော့နားလည်တဲ့ဟာကိုဥပတိဝိရိတာလို့ပုံမှန်လေးဆိုပြီးပြရတဲ့ဒီဒုက္ခသစ္စာထိုက်တဲ့တရားဒါပြောတာဟုတ်တယ်လားအဲရှင်းရှင်းနဲ့တွားကြသူလူပဲတွားကြသူအင်းစားတဲ့ထိုက်ကြပါတော့နော် သမီးစားတဲ့ကပဲဖြစ်ဖြစ်မုတ်ခဲဝယ်ဒီဒီခဲဝယ်စားတဲ့ကပဲဖြစ်ဖြစ်ဒီလိုအရသာရှိတဲ့တောက်ခွေရတစ်ခုတောက်တဲ့ခါပဲဖြစ်ဖြစ်ပေါ့ဆရာလည်းမှာစားရဝါရတောက်ရတဲ့အာဟာရထဲမှာဘာတွေပါလာတော့သူချင်းသဗ္ဗအငံစာရတာ၆ပါးပါလာတယ်မလားအဲဒီသူချင်းသဗ္ဗသူချင်းသဗ္ဗအငံအငံစာရတာ၆ပါးဘယ်မှာသွားသွားပြီးတော့စိုက်ပေါ်ဆရာပေါ်မှာသွားတိုက်ပေါ်တယ်မလားဒီတော့ဆရာက ရုပ်ဒုက္ခသစ္စာထိုက်တဲ့တရားတွေဆိုဟုတ်တယ်မလားကြားထဲမှာသွားပြီးတော့ပေါ်တဲ့အရသာ၆ပါးကဘာလို့လဲရုပ်ဒုက္ခသစ္စာထိုက်တဲ့တရားမြင်မလားရှားနဲ့ရှားနဲ့ဘာလို့လဲစားရပေါ့ဒီလိုပြောရမှာနော်ရှားနဲ့စားရရုပ်ကမရှားဟုတ်တယ်မလားဒီလိုရှုတိခြေတိဖန်တိငါတိစားအစတိဒါလည်းရှင်းမသွားဘူးလားဒီလိုတွေဖြစ်သွားတယ်မဟုတ်လား ကြာပေါ်မှာခုနအရသာနဲ့ရှိတဲ့စိတ်ကလေးနဲ့ဆုံးပြီးတဲ့သဘောလေးနဲ့မထင်ရှားဘူးလားကိုယ်လိုကြည့်တဲ့အရသာလေးကိုသိရပြီဆိုလို့ရှိရင်ငြိမ့်လိုက်တာကောင်းလိုက်တာမဖြစ်ဘူးလားကဲကိုယ်လိုမရှိတဲ့အရသာလေးနဲ့တွေ့ပြီဆိုလို့ရှိရင်အိုးဆိုးလိုက်တာအဲ့ဒါမလားခံစားတာမကောင်းဘူးမလားဟောခံစားမှုကောင်းဆိုးခံစားမှုပေါ်လာတယ်မလားအဲအရသာတိတာအရသာတိတာခံစားတာဒါရောဒါနာနုကတိပါတဲ့တရားရတော့မလားဆိုရမယ် ရှားနဲ့စားရယုကမရှားအဲစားတွေ့ခံစားနာငါသုံးစာဒီကတော့၄ရက်လို့ဆိုတာဟုတ်မလား၄ရက်ဆိုရင်ဒီတိုင်းနားမလို့စားလို့ရှိရတယ်နော်သာတုခံစားနာငါသုံးစာသာတိတွေ့ရဒုက္ခသစ္စာ ယ်လိုရှိမလဲသာတယ်ဟုမှတ်ရှိပြရပါသာဘူးနဲ့သာပြီးတော့မှတ်ပြရတယ်အများကြီးပေါ့ဟုတ်မလားအဲသမင်းစပွဲကိုမြင်တာကသာပြီးကြည့်တာမြင်တာသာပြီးအကုန်လုံးဆောက်မှာဟုတ်မလားအရှိတာဇွန်ဒီကိုင်တာကောတာခတ်တာယူတာထဲတာစသည်အကုန်လုံးဟုတ်မလားအဲမြေတာဖတ်တာပြီးတော့ဆုံးလုံးယူတာ ဗဇက်စီတဲလာတာခေါင်းကုန်းလိုက်တာဗဇက်ဟားလိုက်တာဆုံးလို့တွင်းလိုက်တာဗဇက်ပြန်လိုက်တာလက်ပြန်ချတာဝါတာဝါတာမလားဝါတယ်ဝါတယ်မှားရတယ်အများကြီးပေါ့အဲ့ဒါတွေကိုစားဆိုတဲ့ဒါလေးနဲ့တုံးတာဟုတ်တယ်မလားอืมဆိုရခြင်းနဲ့ရတာတိတိချင်းနဲ့တိတယ်မှလည်းရသေးတာဟုတ်တယ်မလားမျိုးချင်းတော့လည်းမျိုးတယ်မျိုးတော့လည်းမျိုးတယ်ဆိုတော့သမင်းတစ်လုံးမှာဆင်းတစ်လုံးမှာမှတ်မယ်ဆိုအများကြီးပေါ့မလားဒါလေးတော့အသေးစိတ်တော့ပြောနိုင်တော့ဟုတ်တယ်မလားအဲစတဲ့ကာလမှာဒုက္ခတိစ္ဆာတဲ့တရားလေးကိုအမှန်နဲ့သိသိသွားအောင်လို့ စားတိုင်းစားတိုင်းသမင်းပွဲကြီးတဲ့နေတဲ့အချိန်ကစားပြီးတော့ဒသမပြာဖို့လေရင်တိုင်းတတိကမှတ်နေပြီဒီတော့ဆရာဆက်ရှင်နာရည်ကမှတ်နေပြီဆိုလို့ရှိရင်တတိကဒီကြိမ်ရှိနေတော့စိတ်ကတခြားတော့မလွတ်ပါမလားတခြားတော့မလွတ်တော့ဘူးဆိုလို့ရှိရင်စားဝင်နဲ့စားပြီးတော့မက်ဆရာနဲ့တွေ့လဲမမှုဖြစ်နေမှာမလားကိုယ်နဲ့အရှင်မပြေတဲ့အရာသာနဲ့တွေ့ပြီဆိုလို့ရှိရင်သိုးလိုက်တာဆိုပြီးတော့ဘောလို့ဒေါသကြီးလည်းဖြစ်နေမှာမလား မဲ့မှုလည်းမဖြစ်ဘူးမျက်မှုလည်းမဖြစ်ဘူးကိလေသာတွေအတိတ်တက်တာတွေကတတိနဲ့ထုတ်ပြကြတာဟုတ်ပါလားသိကောင်းတာပဲနောက်စားစေခဏမှာသင်စားတဲ့ယုဂဝတ္တစာနာလုကတိစာတွေတရားတွေခွဲစိတ်ပြီးတော့နားလည်လာမယ်စီရင်ကဟုတ်လားကြောင်းကျိုးဆက်ပုံနဲ့နားလည်လာမယ်ကြောင်းကျိုးဆက်ဒီပုံမှာလည်းမျက်စိရဲ့သဘောပဲဆိုတော့နားလည်လာမယ်ဒီနည်းနဲ့ဝိပဿနာဉာဏ်ကိုသင်တတ်တယ်ဆိုတော့ရစ်တာအားကောင်းသွားမှာစားရင်လည်းအဲတရားလူတရားကရသွားနိုင်တာပဲဟုတ်ကဲ့လား အဲ့ဒါလို့စာရင်းကရှုမှတ်လို့အဲစာရကနာမှာသင်ကြားတဲ့ဒုက္ခသစ္စာတွေတရားလေးတွေဖြစ်ပြီးတော့ပြက်သွားတာလေးပေါ်ပြီးတော့ပြောက်သွားတာလေးတွေပေါ်လဲကြောက်လဲနဲ့ဆင်းရဲကုန်တယ်ဒီဘောတိုင်းကိုဖြစ်ကုန်လေးတွေရှုမှတ်ရင်းကပုံမှန်လေးနဲ့ထိုးရင်းပြီးတော့သိရပါဒုက္ခသစ္စာထိုးတဲ့တရားတွေသိရပါဟုတ်ကဲ့လားအဲ့လိုနည်းနဲ့ခါတော့ပုံမှန်လေးနဲ့သိသွားဟုတ်ကဲ့လားကဲအပြည့်ပြည့်သွားကြတယ် ရှိတဲ့ခဏကိုယ်ထဲမှာပေါ့ဒီကြပါဆိုမာတဲ့သဘောပြော့တဲ့သဘောသုံးဖို့ကြမ်းတဲ့သဘောနှူးတဲ့သဘောလေးတွေကိုယ်ထဲမှာလည်းပြည့်နေတာပဲအပြင်ဘက်ကလည်းလာတာပဲဒီရှိတာလည်းရှိတယ်မလားသူကြမ်းဖို့ထိုင်နေရတဲ့အခါကျတော့ဘယ်လိုနေတော့ဒီမကြီးကမတောင်းတော့ကြီးမတွေ့ဘူးလားဥတူတူကြီးတွေမတွေ့ရဘူးလားတောင်းတော့တင်နေညောင်းညောင်းကြီးတွေမတွေ့ရဘူးလားဟိုကြရှေးလဲကျင်းလဲကြောင်းလဲမခံတာလို့ဒီမလို့မဟုတ်လား ခုဒီမှာတဏှာကြီးလောက်ရှိသေးတယ်ဘယ်နှခါလောက်ပြောင်းပြီးနေမသိဘူးဟုတ်လားမာကျော်လို့ကူလို့ဘာလို့ဆိုတောင့်တင်းလို့အဲ့ဒါမလားဒါတွေဖြစ်လာတယ်မလားအဲ့ဒီလိုမာကျော်တဲ့သဘောသုံးဖို့ကြွရင်နေတဲ့သဘောကူတဲ့သဘောနှွေးတဲ့သဘောအေးတဲ့သဘောတောင့်နဲ့ပြင်းနဲ့ထူကြတဲ့သဘောတွေအဲ့ဒီအဲ့ဒီသဘောတရားတွေကခန္ဓာကိုယ်သိတာသူပြင်းနေရခန္ဓာမှာ လာရောက်ပြီးတော့တိုက်ခတ်ပေါ်ပြီဆိုလို့ရှိရင်အဲဒီတော့ခုနကိုယ်ကြည်တတ်တာအဲဒီခုနအတွေ့အကြုံတွေကိုလက်ခံဖန်ထားလိုက်တာမာတဲ့သဘောလာတိုက်ခတ်ပေါ်လို့ရှိရင်မာတာဖန်ထားလိုက်တယ်ကြော့တဲ့သဘောလာတိုက်ခတ်ပေါ်လို့ကြော့တာဖန်ထားလိုက်တယ်ပူနွေးအေးတဲ့သဘောလားတက်ခါပေါ်လို့ရှိရင်အဲ့ဒါလေးတွေဖမ်းဖမ်းထားလိုက်တောင်တင်းလှုပ်ရှားရေပါတဲ့သဘောလေးတွေတက်ခါပေါ်လို့ရှိရင်အဲ့ဒါလေးတွေဖမ်းထားလိုက်ဖမ်းယူလိုက်ဟုတ်တယ်မလားအဲ့တော့အဲ့ဒီအတွေ့အကြုံတွေကိုဖမ်းယူတဲ့ ရုပ်ကတမျိုးအဲ့ဒါကာယလို့ခေါ်တယ်ကာယပတာရလို့ခေါ်တယ်ပမာလို့တော့ကိုယ်အကြည်ဓာတ်လို့ခေါ်တယ်မထင်ရှားဘူးလားပူသလားနှွေးသလားအေးသလားမာသလားပြော့သလားတောင့်သလားတင်းသလားဆိုဘာနဲ့စမ်းကြည့်ရတော့မျက်စိနဲ့ကြည့်လို့ရရလားနားနဲ့ထောင်လို့ရရလားอืมနှာခေါင်းနဲ့ရှင်းကြည့်လို့ရရလားရှားနဲ့တွေ့ကြည့်လို့ရောရှားနဲ့တွေ့ကြည့်ရတာပဲသိမှာပေါ့သို့တော့ပူတာတော့အေးတာတော့သိနိုင်ပါတယ်နော် ဘာနဲ့စမ်းကြည့်ရတော့ဒေတာစူပြေတဲ့ခန္ဓာကိုယ်အစိတ်ပိုင်းတစ်ခုနဲ့စမ်းကြည့်ရတာမလားစမ်းကြည့်တဲ့အခါကျတော့မာရနဲ့ထိရင်မာမတိတယ်ကြောတာနဲ့ထိရင်ကြောမတိတယ်ပြောမလားပူနွေးအေးတာတစ်ခုနဲ့ထိလို့ရှိရင်ပူမနွေးမအေးမတိတယ်မလားတောက်တဲ့လုံချရေသွားတာနဲ့ထိလို့ရှိရင်တောင်မတင်းမလုံမယူတော့ယူတော့မတိတယ်မလားဟွန်းအဲ့လိုထိကြည့်တဲ့အခါမျိုးမှာကိုယ်အကြည့်တက်ကယုတ်တုကတိစ္ဆာတဲ့တရားထိရတဲ့သဘောကဘာလို့တော့ ယုတ်တုကသစ္စာတိုက်တဲ့တရားဒီလိုမလားထိတိတာထိတွေ့တာထိကံစတာဘာလို့တာနန္တုကသစ္စာတိုက်တဲ့တရားတွေဒီလိုမလားအဲအဲ့ဒါလေးဆိုရမယ်ကိုနဲ့တွေ့ရယုတ်ကနှစ်ဖြာကိုနဲ့တွေ့ရယုတ်ကနှစ်ဖြာကိုရဲ့တွေ့ရတဲ့ယုတ်ကနှစ်မျိုးနော်ဒါပြောတာဟုတ်တယ်မလား ကိုနှစ်တွေ့ရယုတ်ကနှစ်ဖြာထိတိထိတွေ့ခံစားနံကားသုံးဖြာထိတွေ့ခံစားနံကားသုံးဖြာထိတွေ့ခံစားနံကားသုံးဖြာဖြစ်စဉ်တွေ့ရဒုက္ခသစ္စာဖြစ်စဉ်တွေ့ရဒုက္ခသစ္စာ ဖြစ်စဉ်တွေ့ရဒုက္ခသစ္စာဖြစ်စဉ်တွေ့ရဒုက္ခသစ္စာဘယ်လိုမှမလဲဖြစ်တယ်ဖြစ်တယ်ဟုမှတ်ရှိသိရပါသူဆိုင်ရာဖြစ်ရတဲ့သဘောနဲ့အရာအားလျော်စွာသုံးမယ်ဆိုလို့ရှိရင်မာလို့ရှိရင်မာတယ်ဟုမှတ်ရှိသိရပါပြောလို့ရှိရင်ပြောတယ်ဟုမှတ်ရှိသိရပါကျမ်းလို့ရှိရင်လို့လို့ရှိရင် လူရဲဘူးဟုတ်တယ်မလားရှုရတာပူလို့ရှိရင်လွေးလို့ရှိရင်အေးလို့ရှိရင်တောက်လို့ရှိရင်ရှင်းလို့ရှိရင်လှုပ်လို့ရှိရင်ဒါပဲအဲ့ဒါသိရုပ်တွေပဲသိမှုနဲ့ပတ်သက်ပြီးတော့ဒီမှတ်နေဟုတ်တယ်မလားသိမှုနဲ့ပတ်သက်ပြီးတော့ပေါ်သမျှဟာတွေရုပ်တုကတိစ္ဆာနာတုကတိစ္ဆာတဲ့တရားတွေပေါ်သေးမှာအထူးကြောင့်ညတာပြီးတော့ တွဲပြဲစွာရှုတော့ရှုရအောင်မှာစိတ်ကလေးကစုစုစီစီဖြစ်မနေဘူးလားအဲ့လိုဖြစ်နေပြီဆိုလို့ရှိရင်ရှိမှုနဲ့စပြီးတော့ตายာစရာနုညံ့ပျော့ပြောင်းနေအထီလေးတွေတွေ့ပြီမယ်လို့ตายာမှုဖြစ်နိုင်ပါမလားဖြစ်နိုင်ပါဘူးမေမောမှုဖြစ်နိုင်ပါမလားမตายာစရာအထီတွေ့နေထီပြီမယ်လို့ကနာညံ့မုန်းမှုဖြစ်နိုင်ပါမလားဖြစ်နိုင်ပါဘူးဟောလောဘဒေါသတွေကျင်းသွားတာတတိယအကာကိုပေးတာရမလား ခြေတိုင်းမှရှိသတိပြုစောင့်မှုစင်ထားဆိုတဲ့အတိုင်းခြေတိုင်းမှနေတာကိုမြင်တိုင်းမှရှိသတိပြုစောင့်မှုစင်ထားရှားတိုင်းမှရှိသတိပြုစောင့်မှုစင်ထားပြီးတော့နာတိုင်းမှရှိသတိပြုစောင့်မှုစင်ထားစားတိုင်းမှရှိသတိပြုစောင့်မှုစင်ထားခြေတိုင်းမှရှိသတိပြုစောင့်မှုစင်ထားဆိုတော့တတိလေးနဲ့အတော့လျှောက်ကာကွယ်ပေးနေတော့ဘာဖြစ်တော့တတိမဲ့လို့ဖြစ်ခွင့်ရှိတယ်မဲ့မှုလောဘမြတ်မှုဒေါသအစရှိတဲ့ကိလေသာတွေဟောမဝင်တော့ဘူးဟုတ်လား နောက်ရှုပါများတဲ့ခါကျတော့ဘာဖြစ်တော့မာပြီးတော့ပြောက်သွားအဲခုနအာယုန်နဲ့မစိတ်နေရတော့မလားရုပ်နဲ့နာနဲ့ပိုင်းခြားသိလာမယ်ကြောင်းကျိုးဆက်ပုံတွေသိလာမယ်နမပြီးတော့ပြောက်ပြောက်ပြီးတော့ပြောက်အဲ့ဒါမလားပူပြီးတော့ပြောက်အေးပြီးတော့ပြောက်တောက်ပြီးတော့ပြောက်တင်းပြီးတော့ပြောက်လှုပ်ပြီးတော့ပြောက်ဆိုတာအမြဲပုံလေးတွေသိလာမှာလားသိလာမယ်မို့လားခေါ်လိုက်ပြောက်လိုက်နဲ့ရှင်ရဲ့ပုံလေးတွေသိလာနိုင်တယ်မို့လားသူသဘောတိုက်သူဖြစ်ပုံလေးတွေသိလာနိုင်တယ်မို့လားအဲ့ဒီလိုကြောင်းကျိုးဆက် ထိတဲ့ခိုက်တာမှာကြောက်ကြွတဲ့ယုံနာဒုက္ခသစ္စာတဲ့တရားတွေပေါ်မှာမမျက်စိရဲ့သဘောပဲလို့ရှုရင်းကပွင့်ပွင့်လင်းလင်းသဘောပေါက်နားလည်သွားတာဒါဒုက္ခသစ္စာကိုပိုင်းခြားသိတယ်လို့ခေါ်တယ်ဟုတ်ကဲ့လားဆိုကြပါစို့ဘုန်းကြီးတို့ကဝမ်းပိုက်ကိုစိတ်စိတ်ထားတယ်စိတ်ရှုသွင်းလိုက်တဲ့ခါကျတော့ဝမ်းပိုက်ကဘယ်လိုဖြစ်လာတော့ပေါက်လာတယ်မလားပေါက်ဆိုတာကအပြောပဲမလားသဘောကတော့ဘာတော့တောင့်တင်းလှုပ်ရှားရွေသွားတဲ့သဘောပဲမလား အဲ့ဒီတောင်တင်းလှုပ်ရှားရေသွားတဲ့သဘောဟာဘာလို့ဝါယောဝါယော၄ရုပ်ပဲမလား၄အတွေ့ရုပ်ပဲမလားဝါယောခေါ်တာပါရုပ်ဟုတ်တယ်မလားဒါရုပ်တုကသစ္စာတဲ့တရားမဟုတ်ဘူးလားဟင်ဟုတ်ပါဘူးအဲ့ဒီဝါယောလေးရဲ့ထိတွေ့ရာကိုယ်အကြည့်ရတဲ့ယောဂသစ္စာတဲ့တရားပဲမဟုတ်လားဟုတ်ပါဘူးဒါပေါ့ပြီးတော့ထိတိတဲ့သဘောလေးတွေထိတွေ့တဲ့သဘောလေးတွေထိခံစားတဲ့သဘောလေးတွေဒါနဲ့နာတုကသစ္စာတဲ့တရားထင်ရှားတယ်မဟုတ်လား ထင်ရှားတယ်ပြီးတော့ဖောင်းတဲ့ခိုက်တာမှာဖောင်းတယ်လို့အစကအဆုံးတရားသိအားဆိုင်ရှင်းတတ်ကြပြီးတော့တွဲလို့တွဲစွဲမြဲမြဲရှုလို့ရှုရအောင်လေးပေါ်မှာတခါတည်းတဏ္ဍမမှာစိုက်ပြီးတော့သူ့ကလေးစိုက်ကလေးကပ်ပြီးတော့ကြာသွားပြီဆိုလို့ရှိရင်ခုနတောင်းတင်းလှုပ်ရှားရွေသွားတဲ့ဒုက္ခသစ္စာတဲ့တရားလေးဘာမှရှာမသိလိုက်ဘူးလားဖောင်းပြီးတော့ပြောက်ဖောင်းပြီးတော့ပြောက်ဟုတ်တယ်မလားတောင်းတင်းလှုပ်ရှားရွေသွားပြီးတော့ပြောက်ပြောက်ပုံလေးတွေမသိနိုင်ဘူးလား ဒါတော့အာကုဇရာမဟုတ်ပုံလေးသူဘက်တိုက်သူကြည့်ပုံလေးတွေမတည်ဘူးလားအဲ့ဒါလိုထိုးရင်းသိရမှာဟုတ်လားတို့သူပိန်တဲ့ခိုက်တာမှလည်းပဲအဲအဲကြွေချသွားတဲ့သဘောလေးတွေအဲ့ဒါမလားဒါလေးတွေတည်တည်သွားတာတကယ်ကိုလေးကပေါ်သမျှဟာတွေလည်းတည်တည်သွားတာအဲ့ဒါမလားများသောအားဖြင့်ဆိုလို့ရှိရင်တော့ဘုန်းကြီးတို့ကတရားရှိမှတ်တဲ့ယောဂီပုဂ္ဂိုလ်တွေဟာခိမှုနဲ့စပြီးတော့ပဲအများဆုံးမှတ်ရတယ်နော်ဟုတ်လားအရန်ခံရတာအရန်ခံကြရတာဒါတွေမှတ်ရတယ် စားစားတိမှုနဲ့ပတ်သက်ပြီးတော့စားတဲ့ခိုက်တာတော့ပဲနော်။ကြံတဲ့အချိန်တွေကတော့များသောအားဖြင့်ရှိမှုပဲ။နောက်စိတ်ကူးနဲ့ပတ်သက်တာတွေလည်းမှတ်ရတာလည်းများပါတယ်။ဟုတ်ကဲ့လား။ဒီတော့ရှိမှုနဲ့ပြောလို့ရှိရင်ပို့ပြီးတော့သဘောပေါက်တယ်ဟုတ်ကဲ့လား။ဒီဗမာမှုတက်တဲ့နဲ့ဘုန်းကြီးတို့သစ္စာလေးပါးဖွဲ့ကြည့်ကြတော့ရှိမှုသိမှု မြင်မှုကြားမှုစသောဖြစ်ပြသမျှယုံနာအစုကဒုက္ခသစ္စာထိမှုသိမှုမြင်မှုကြားမှုစသော ဖြစ်ပြသမျှယုံနာအတုကဒုက္ခသစ္စာရှိမှုသိမှုမြင်မှုကြားမှုစသောဖြစ်ပြသမျှယုံနာအတုကဒုက္ခသစ္စာဒီစာပိုင်းမှာလူရင်းကတော့ယုံနာအတုကယုံနာအပေါင်းကဒုက္ခသစ္စာနော် ဘယ်လိုဟာတွေဒုက္ခသစ္စာတော့စသောဖြစ်ဖြစ်သမျှယုံနာအစုကစသောဆိုတာဘာတွေတော့ထိမှုရဲ့သိမှုရဲ့မြင်မှုရဲ့ကြားမှုရဲ့စသည်အကုန်လုံးပြောနိုင်လို့ဓမ္မစသည်နဲ့သိနေရတာဟုတ်ပါလားအာပဲအဲ့ဒါတွေကဖြစ်ဖြစ်သမျှယုံနာအစုတွေပဲဒါတွေဒါတရုပ်ခေါ်လိုက်တာနော်အဲ့ဒီတော့ဒီလိုလုံးကဒုက္ခသစ္စာပေါ့နော်ဒါအခုမြန်မာမှုတဲ့တဲ့နဲ့ဒုက္ခသစ္စာနားလည်သွားပြီမလား အဲ့ဒီဒုက္ခသစ္စာတွေဘာလို့ရမလဲဒုက္ခပရိညာဆိုတဲ့အတိုင်းပိုက်ခြားသိရမယ်ပိုက်ခြားသိရဆိုတာဘာလို့မြင်တိုင်းမြင်တယ်လို့မှကြားတိုင်းမှနားတိုင်းမှစားတိုင်းမှထိတိုင်းမှဒီတိုင်းမှအဲ့ဒါမလားနောက်တော့ဒုက္ခနေတဲ့ပိုက်ခြားသိလာမယ်အဲဒုက္ခသစ္စာအနေနဲ့ပိုက်ခြားသိလာမယ်ပြီးတော့အဲ့ဒါမလားအဲ့ဒီလိုပိုက်ခြားဆိုတော့သိရမှာနော်ဒီလိုပိုက်ခြားသိခြင်းဖြင့်ဘာကျေးဇူးရှိလဲဆိုတာနောက်ပိုင်းကြတဲ့ခါကျတော့သိပေါ်ပွားမှာဟုတ်မလားကဲသမှုရသစ္စာသွားကြစို့အဲနှစ်သက်သားရာ ဆိုနှစ်သက်သာယာတောင်းတလူကျင်တာကသမုဒိယသစ္စာနှစ်သက်သာယာတောင်းတလူကျင်တာကသမုဒိယသစ္စာနှစ်သက်သာယာတောင်းတလူကျင်တာကသမုဒိယသစ္စာအဲ မြင်သွားမယ်ကြားသွားမယ်နားသွားမယ်စားသွားမယ်ဖြီးသွားမယ်ဟုတ်တယ်မလားစိတ်ကူးမယ်ဆိုလို့ရှိရင်မြင်ကောင်းကြားကောင်းလေးတွေဆိုလို့ရှိရင်ဘာဖြစ်တော့နေတလိုက်ပြီဟုတ်တော့မြင်ရတာကောင်းတယ်ตายရလိုက်ပြီဟုတ်လားပြီးတော့အကောင်းလေးတွေဆိုလို့ရှိရင်လည်းပဲပို့ပြီးတော့မြင်မြင်နဲ့တောင်းလာတဲ့သဘောတွေပြန်ဖြစ်ဘူးလားကောင်းတာတွေမြင်မြင်တာကြားကျင်တာနားကျင်တာစားကျင်တာထိကျင်တာကောင်းတဲ့ကောင်းတာတွေလည်းပဲမြင်မြင်ကြားကျင်တာရင်စားကျင်ထိကျင်တာပြုံးဖြစ်ဘူးလား အဲဒီလိုဖြစ်တဲ့သဘောတာယာတဲ့သဘောတောင်းတတဲ့သဘောလူကျင်တဲ့သဘောမှန်တယ်များဘာခေါ်ရတော့ဒုတိယသစ္စာရှင်းရဖြစ်ကြောင်းမှန်တရားတဲ့လူကျင်မှတော့ကြံစီပြီပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောဆိုပြီပေါ့အလုပ်တွေလည်းလုပ်ပြီပေါ့ဟုတ်လားအဲအလုပ်တွေပေါ်လာပြီဆိုလို့ရှိရင်အဲ့ဒီအလုပ်တွေကကံရပါဖြစ်တော့ခုနဒုက္ခတွေပြေးဖို့ဒုက္ခတွေဖြစ်လာမှာပေါ့ရှင်းရဖြစ်ခြင်းအကြောင်းဆိုတာဒါပြောတာပေါ့နော် အဲ့ဒါဒီလိုခွဲစိတ်ပြီးတော့ပြောလို့မဖြစ်တော့ဘူးအရှင်ရသိနေရတော့ဘူးနော်ကဲဒီလိုတသစ္စာသွားကြစို့ဖြစ်ပြမှုဟူသမျှဖြစ်ပြမှုဟူသမျှချုပ်ငင်းကင်းပြရာသဘောကနိရောဓသစ္စာဖြစ်ပြမှုဟူသမျှချုပ်ငင်းကင်းပြရာသဘောက နိရောဓသစ္စာဖြစ်ပြမှုဟူသမျှသုံးကြီးကျင့်ကြရာသဘောကနိရောဓသစ္စာကျန်စာနားလည်ပြီနော်မေဃသစ္စာသွားရသို့ထိုချုပ်ငိမ့်ရာကိုဆက်ရောက်၍ထိုချုပ်ငိမ့်ရာကိုဆက်ရောက်၍ မျက်မှောက်သိမြင်တာကမက္ကသစ္စာသို့ချုပ်ငင်းရာကိုဆက်ရောက်၍မျက်မှောက်သိမြင်တာကမက္ကသစ္စာသို့ချုပ်ငင်းရာကိုဆက်ရောက်၍မျက်မှောက်သိမြင်တာကမက္ကသစ္စာ သစ္စာလေးပါးသုံးပါးပြီမလားအဲ့ဒီသစ္စာလေးပါးတဲ့ကရှေ့ပိုင်းသစ္စာနှစ်ပါးကလောကီသစ္စာလို့ခေါ်ပြီးတော့နောက်ပိုင်းသစ္စာနှစ်ပါးကလောကုတ္တရာသစ္စာလို့ခေါ်တယ်။တနည်းအားဖြင့်လည်းပဲရှေ့ပိုင်းသစ္စာနှစ်ပါးကဝတ္တသစ္စာလို့ခေါ်ပြီးတော့နောက်ပိုင်းသစ္စာနှစ်ပါးကဝိဝတ္တသစ္စာလို့ခေါ်တယ်။အဲဒီနှမျိုးတည်းကအလုပ်လုပ်ရမှာကလောကီယသစ္စာခေါ်တဲ့ဝတ္တသစ္စာနဲ့လုပ်လို့ရမှာ လောဘုတ္တရာခေါ်တဲ့ဝိဒ္ဓသစ္စာနဲ့ရှေ့ပိုင်းမှာအလုံးလုံးလို့မရဘူးဟုတ်လားနိရောဓသစ္စာနဲ့မေဃသစ္စာကောင်းမြတ်တဲ့တရားတွေပဲလို့ဒီလိုအတိမပြုလို့ရှိရင်ဒါရှေ့ပိုင်းမှာသစ္စာကြီးကြီးတယ်လောလောကီသစ္စာခေါ်တဲ့ဝိဒ္ဓသစ္စာကစပြီးတော့လောက်ရမှာအခုပါလဲမြင်နိုင်ကြတဲ့နာနဲ့စားတဲ့ထိတိုင်းဒီတိုင်းတဝါကြောက်ကဖြစ်ပြနေတဲ့ဖြစ်မှုတည်မှုမြင်မှုကြားမှုအစရှိတဲ့ဖြစ်ပြတဲ့ယုံနာသင်္ခါရတရားတွေ ဒုက္ခသစ္စာတိတ်တဲ့တရားတွေသူတို့ဖြည့်စင်မှလိုက်ပြီးတော့ရှုနေတယ်မို့လားဆိုကြပါစို့ဝမ်းပိုက်ဆိုင်ပြီးတော့မှဖောက်မှုခေါ်တဲ့တောင်းတလှူချတဲ့သဘောပိမှုခေါ်တဲ့ရေချသွားတဲ့သဘောပေါ့ဟုတ်တယ်မလားဒါလေးတွေဒုက္ခသစ္စာတွေတရားလေးတွေမာနတိအောင်ဆိုပြီးတော့ဆရာဆက်ရှင်လာခဲ့ပြီးတော့ဆွေးမြဲစွာရှုတော့တောင်းတလှူချတဲ့ဒုက္ခသစ္စာထိုက်တဲ့တရားအဖြစ်မှန်ကိုရှုခြင်းကသိမလားဘူးလားကြောင်းကျိုးဆက်ပုံလေးတွေလည်းနောက်သိလာမှာဟုတ်တယ်မလားအဲ့ဒါသိလာတာဒုက္ခသစ္စာသိတာပဲ ဓာတ်ရဲ့ဒုက္ခသစ္စာပိုင်းခြားသိလိုက်တယ်မလားဓာတ်ရဲ့ဒုက္ခဒုက္ခသစ္စာပိုင်းခြားသိခြင်းဖြင့်ဒီခိုက်တာမှာပိုင်းတိုင်းစွာရှုမိတဲ့တောင့်တင်းလှုပ်ရှားခြင်းရွေသွားတဲ့သဘောမှာရောခုနနှစ်သက်ตาရမှုတောင်းတမှုလူချင်းတဲ့သဘောဖြစ်သေးသလားဖြစ်ပါဘူးအခြားအခြားဖြစ်မှုတည်မှုအစရှိရဲ့ဖြစ်ပြတဲ့ယုံနာဒုက္ခသစ္စာတွေတရားတွေပေါ်မှာရောနှစ်သက်မှုตาရမှုတောင်းတမှုလူချင်းမှုပေါ်သေးသလားပေါ်ပါ အဲ့ဒီပေါ်မလာတာပဲဒါသမုဒိယသစ္စာပယ်တယ်ခေါ်တာပဲပယ်တယ်ဆိုတာကဖြစ်ပြီးသားကိုအဲပယ်လိုက်တာမျိုးမဟုတ်ဘူးဖြစ်ခွင့်မရဟုတ်လားကိုယ်တွေကဒုက္ခသစ္စာပိုင်ပိုင်ခြားခြားသိလိုက်ခြင်းဖြင့်ဒီလိုမသိခြင်းကြောင့်တခုခုနှစ်သက်မှု၊ตายမှု၊တောင်းတမှုလိုခြင်းမှုဖြစ်နိုင်တယ်အခုနှစ်သက်ตายတောင်းတလိုခြင်းတဲ့သဘော ဖြစ်ခွင့်မရပဲနဲ့ငြိမ့်လိုက်တာကိုပဲဒါသမုဒယသစ္စာကိုပယ်တယ်လို့ခေါ်တယ်ဒုက္ခသစ္စာပိုင်းခြားသိခြင်းဖြင့်သမုဒယသစ္စာကိုလည်းပယ်မှုကိစ္စပြီးပြီးမသွားဘူးလားတစ်ချက်ခုတ်တော့ဘယ်နှချက်ပြတ်သွားတော့တစ်ချက်ပြတ်သွားတယ်အဲ့ဒီလိုပယ်တဲ့အနေအားဖြင့်သိတာလည်းပဲဒါဒုတိယသစ္စာကိုသိတယ်လို့ခေါ်တယ်ဟုတ်ကဲ့လားတကယ်လို့တရားမှုပေါ်လာလို့ရှိရင်မလိုရတော့ရှုမှတ်ပြီးတော့လည်းပေးရတယ်မဟုတ်လား စစ်ခွင့်မပေးတဲ့အနေနဲ့လည်းပယ်ရမယ်ပေါ်လာလို့ရှိရင်လည်းရှုမှတ်ပြီးတော့ပယ်ရမယ်လို့မလားကဲဒုက္ခသစ္စာပိုင်းခြားတည်ခြင်းတည်ခြင်းဖြင့်သမုဒိယသစ္စာလည်းဖြစ်ကုန်ပြီးတဲ့အနေနဲ့ပယ်လိုက်ပြီလို့ဆိုတော့ဉာဏ်နဲ့သစ္စာနှစ်ပါးရောဘယ်လိုပါသလဲဘယ်လိုဝင်တယ်လို့ဆိုတော့ထည့်ကြည့်ကြစို့ဒုက္ခသစ္စာပိုင်းခြားတည်သွားပြီဆိုတော့ခုနမသိတဲ့အဝိဇ္ဇာရှိပါဦးမလားရှိပါဘူးအဝိဇ္ဇာလည်းချုပ်သွားပြီမလားအဝိဇ္ဇာအပါဝင်ကိစ္စတွေလည်းချုပ်သွားပြီမလားချုပ်တာပါတော့ နိရောဓပဲမဟုတ်လားပါရီချုပ်သွားတယ်ပြိဋ္ဌာချုပ်သွားတယ်မဟုတ်လားတစ်ချက်ပြီးလိုက်လို့ရှိရင်တစ်ချက်စာချုပ်သွားတယ်မဟုတ်လားဝိသုပါဒဝိဇ္ဇာနိရောဓဆိုတဲ့အတိုင်းဒီမှာဒုက္ခသစ္စာပေါ်မှာဝိဇ္ဇာဉာဏ်ကြီးပေါ်ထွက်သွားတာနဲ့အဝိဇ္ဇာခေါ်တဲ့အမှောင်တရားကြီးချုပ်သွားတာဒါနိရောဓပဲသို့တော့ဒီနိရောဓဒီနိရောဓကနိရောဓကတော့တကယ်နိရောဓအဖြစ်တော့မဟုတ်ဘူးတရင်ကနိရောဓခေါ်တယ်ဟုတ်တယ်မလားတရင်ကနိရောဓဆိုတာကရှုမှတ်သိတဲ့ အဲညံလေးဖြစ်တဲ့ခိုက်တာမှာပေါ့ဟုတ်တယ်မလားတခဏလေးပေါ့နော်တခဏလေးအဲဒါလေးဖြစ်သွားတာအဲ့ဒီအဲ့ဒီအရေးချုပ်သွားတာအဝိဇ္ဇာဆိုင်တဲ့ကိလေသာတွေချုပ်ပြီဆိုလို့ရှိရင်သူ့အကြောင်းကံပြီးတော့ဖြစ်နိုင်တဲ့ကံရောလာပါအောင်မလားကံလည်းမလာဘူးဆိုလို့ရှိရင်ကံရှိမှဖြစ်နိုင်တဲ့ဝိပါကဝိသနာလာနိုင်ပါဦးမလားဒီနည်းနဲ့ပဲကိရိတာကိုချုပ်တာနဲ့ပဲကာမကိုလည်းပဲချုပ်မှုဝိပါကကိုလည်းချုပ်မှုကိစ္စတွေအလိုလိုပြီးပြီးပါတယ် ပြီးတော့ဒေငါနိရောဓစိုက်မှုလည်းပဲဒုက္ခသစ္စာပိုင်းခြားပြီးတော့သိတာနဲ့ပဲအလိုလိုကိစ္စပြီးပြီးမသွားဘူးလားပြီးတော့မဂ္ဂသစ္စာပွားပြီးသားဖြစ်သွားပုံလေးဘုန်းကြီးကခွဲပြမယ်ရှုမှတ်သိတဲ့စိတ်ထဲမှာဒါခွဲကြည့်လိုက်လို့ရှိရင်ဒုက္ခသစ္စာထိုက်တဲ့တရားကိုပိုင်းခြားသိဖို့ရာအတွက်ပိုင်းပိုင်းခြားခြားမှတ်သိဖို့ရာအတွက်တတိကလေးတွေတမာတိကလေးတွေဖြစ်သွားဖို့ရာအတွက်ကြောင်းမြတ်ဆိုင်တဲ့သဘောလေးဖြစ်ဘူးလားဖြစ်ပါဘူး ဖောင်းတာလေးဟိုတည်တည်ချာချာမှန်မှတ်တိမိအောင်လို့ဖြောက်မှန်တဲ့ကြောင်းရဆိုင်တဲ့သဘောလေးဖြစ်တယ်မလားအဲ့ဒါတမာဝိမမဲ့တင်ခေါ်တယ်ဘာခေါ်တယ်လဲတော့ဖြောက်မှန်ဆိုအားဆိုင်ဟုတဲ့ဖြောက်မှန်ဆိုအားဆိုင်ပေးနေတော့အဲ့ဒီထိုက်တာမှာကိရိတာလက်ခံလေလားကိရိတာလက်မခံတော့ပယ်လန်တာကိုဒါပြောတာပဲဟုတ်တယ်မလား ဖြစ်တဲ့တဏ္ဍာနဲ့ကြောက်မြကြောက်မှန်စွာကြောက်မြစိုက်ပေးနေတော့ခဏဖောင်းတာလေးပိန်တာလေးအခြားရပေါ်ရလေးတွေကိုမလွတ်တမ်းကြောက်မှန်စွာမှတ်နိုင်လားတဲ့တတိလေးလည်းမပေါ်ဘူးလားအဲ့ဒါတမတိမဲ့ခင်ခေါ်တယ်တမတိမဲ့ခင်ဖြစ်သွားတဲ့အခါမှာစိတ်အစဉ်ကိရိတာမဝင်ရအောင်သူကပိတ်ဆို့လိုက်ပြီပြောမလားကျွဲမြဲစွာဖောင်းမှုပိန်မှုကသာဒုက္ခသစ္စာတဲ့တရားလေးပေါ်မှာကျူမတဲ့စိတ်ကလေးကကျူကလေးစိုက်ကလေးကတ်ကလေးတစ်ခါလေးကြာသွားတာကြာမသွားဘူးလား စွစွစီစီလေးဖြစ်မသွားဘူးလားအဲ့ဒါလိုစွစွစီစီလေးဖြစ်သွားတာတာမာတမာတိမဲ့ခင်ခေါ်တယ်ဖြောက်မှန်စွာသူစိတ်ကြည်ကြည်မှုတဲ့ဟုတ်လားသမာဝယမမဲ့ခင်သမာတတိမဲ့ခင်နဲ့သမာတမာတိမဲ့ခင်အဲ့ဒီတရားသုံးပါးကိုသမာဓိခန္ဓာသမာဓိအုပ်စုတရားလို့ခေါ်တယ်အဲ့ဒီအခိုက်အတန့်မှာစိတ်แท้ဖြစ်နေတဲ့ကိလေသာတွေလာပါဦးမလားဒီဥက္ကဏကိလေသာတွေငြိမ်းနေတယ်မလားအဲဟုတ်ပြီ ပြီးတော့ရှိဥစ္စာမှာလည်းပဲအောင်းနဲ့မသိနဲ့တက်အောင်ဆိုပြီးတော့ချိန်ရွယ်ပြီးတော့ဖတ်နေရတယ်မဟုတ်လားချိန်ချိန်ချိန်ချိန်ပြီးတက်တက်ပေးရတယ်မဟုတ်လားတက်ပေးပါများတဲ့ခါကျတော့နောက်တော့ဘာဖြစ်လို့အာယုနဲ့မသိနဲ့တက်တယ်မလားဘူးလားတက်တယ်ပြီးတော့တန်းတန်းပြီးတော့တခါလေကြကြပြီးတော့ခုနဒုက္ခသစ္စာထိုက်တဲ့သဘောလေးတွေကိုအမှန်ဖြောက်မှန်ဆိုသိသိမလားဘူးလားတောင်းသဘောတင်းသဘောလှုပ်သဘောရွေးသဘောအကြောင်းသဘောအကျိုးသဘောအမြဲပုံဆင်းရဲပုံသူဘောတိုင်းသူဖြစ်ပုံသိသိမလားဘူးလား အာယုန်နဲ့မစိတ်နဲ့ချုပ်မှန်စွာတည့်တည့်သွားတာတမန်သင်္ကပ္ပမဲ့ခင်ခေါ်ပြီးတော့ချုပ်မှန်သလောက်ပိုင်မိန်ချာချာတိတိသွားတာအဲ့ဒါတမာတိတိမဲ့ခင်တဲ့အဲ့ဒါလည်းဖြစ်မသွားဘူးလားသမာသင်္ကပ္ပမဲ့ခင်နဲ့သမာတိတိမဲ့ခင်ကပညာခန္ဓာပညာအုပ်စုကိုခေါ်တယ်ဟုတ်လားအတိမှန်လေးတွေဖြစ်သွားတယ်ပညာဆရာမဲ့ခင်နှစ်ပါးလည်းဖြစ်မသွားဘူးလား အဲလိုဖြစ်သွားတဲ့အခါမှာအာရမဏနုတ္တိယကိလေသာမျိုးပါတခါလေးဖြစ်သွားတယ်ဒီတော့ရှိမှတ်တဲ့အခိုက်အတန့်မှာခုနသမာဓိဆိုင်ရာမဂ်ကင်၃ပါးနဲ့ပညာဆိုင်ရာမဂ်ကင်၂ပါးပေါင်းလိုက်ပေါင်းလိုက်တဲ့အခါကျတော့ဘယ်နှခုရှိပါတော့ဟမ်၅ပါးဖြစ်သွားပြီဘယ်နဲ့မဂ်ကင်ရ၈ပါးအခုရည်ကြည့်တော့၅ပါးလို့ရှိနေလို့ဘယ်လိုတော့ဘယ်လိုတော့ သောက်ပြီးတောင်းသေးတဲ့သီလတွေမပြတ်ပြတ်စင်ကြဲနေလို့ရှိရင်အဲ့ဒီသီလနဲ့သီလဆင်ရမဲ့ကိလေပြီးပြီးနေနေပြီ။သမဝါစာအဲ့ဒါမလားသမကမ္မတသမအာဇီဝပြောမလားပြောကြကြည့်မမကံပြောတယ်သိစာရေးစကားပြောတယ်ထူတာတဲ့စကားပြောတယ်အကျိုးရှိတဲ့စကားပြောတယ်ဒီလိုဆိုလို့ရှိရင်သမဝါစာမဲ့ကိလေဖြစ်မနေဘူးလားအလုံးလက်မှန်နေတဲ့သမှုမှရှောင်ကျင်တဲ့ခိုးမှုမှရှောင်ကျင်တဲ့မိစ္ဆာသရမှုမှရှောင်ကျင်တဲ့ယောဂီတွေဆိုလို့ရှိရင်အချိန်ကြီးဆိုတော့ ခြေပတ်တိလာဆောက်တည်ထားတာဖြစ်တော့ကိုယ်ပိုင်တဲ့ဟာတောင်ရှောင်ထားရတယ်ဆိုတော့ကမ္မကမ္မနာမဂ္ဂင်လည်းဖြစ်မနေဘူးလားအတမွေးဝါးကြောင့်လည်းမှန်းမှန်းနေပြီရှာမိမှုလည်းမှန်းနေပြီဆိုရင်တမန်အာဇဝမဂ္ဂင်လည်းဖြစ်မနေဘူးလားတိလမကျိုးပေါက်ရအောင်ထိမ့်ထိမ့်စောက်ရှောက်နိုင်လို့ရှိရင်တိလနဲ့ပဲတိလဆိုင်ရာမဂ္ဂင်နေအလိုလိုကြီးကြီးဖြစ်နေပြီတိလနဲ့ကြီးကြီးနေနေတဲ့မဂ္ဂင်ဒီလမကင်300နဲ့ရှုတိုင်းမှာထိုက်တဲ့လိုပါနေတဲ့မက်ကင်900ပေါင်းစားလိုက်တဲ့ခါကျတော့ဘယ်လောက်တော့ အဲ့ဒါမဲ့ခင်7ပါးဆိုတာဒါပြောတာပဲအဲ့ဒါနိဗ္ဗာန်ရောက်ကြောင်းတဲ့အဲ့ဒါမလားဒါတကယ်ဟိုဟိုအရိယာမဲ့တော့မဟုတ်သေးဘူးပေါ့အရိယာမဲ့ရှင်းရှင်းလောကီမဲ့ဟုတ်တယ်မလားပုပ္ပပကမဲ့လို့လည်းဆိုရနော်ရှင်းရှင်းနဲ့ဒီရှင်းနေတာအဲ့တော့လောကီယာမဲ့ခေါ်တဲ့ခုနရှင်းရှင်းမဲ့ဒီလည်းပဲရှုလိုက်ရှုလိုက်မှထိုက်တယ်လို့ပါနေတယ်မလားဒါတွေလည်းဖြစ်စီရပွားနေတယ်မလားတစ်ချက်မှတ်သိလိုက်လို့ရှိရင်တစ်ချက်စာပွားပွားပြီးသားဖြစ်သွားတယ်မလား နောက်တစ်ချက်မှတ်သိလိုက်လို့ရှိရင်နောက်တစ်ချက်စားတော့ပေါ်ဝိတာဖြစ်သွားတယ်မလားတမနစ်မှာစက္ကမောင်60ဆိုတော့တစ်စက္ကမှာတမှတ်ကြတတိကြနဲ့တွက်မယ်ဆိုလို့ရှိရင်တမနစ်မှာဆိုလို့ဘယ်တော့ရှိသွားမလဲမကင်မကင်ဒီရည်ပွားပြီးသားပြန်တော့ဖြစ်သွားမလဲချိန်မောင်း60 9မိနစ်ဆက်ဆောင်ပွားနိုင်တယ်ဆိုလို့ရှိရင်ဘယ်လိုနေမလဲချိန်မောင်း300တနာရီဆက်ဆောင်မှတ်နိုင်တယ်ဆိုလို့ရှိရင်3600 အဲ့ဒါမဂ္ဂတိစ္ဆာတွေပွားနေတာဒါပြောတာဟုတ်လားတိပယ်ဆိုင်ပွား၄ပါးချက်တရားနဲ့မဂ္ဂတိစ္ဆာတွေဆိုတာဒါပြောတာသိစရာဒုက္ခသစ္စာကိုသူတို့ဖြစ်ခြင်းမှလိုက်ပြီးတော့ရှုလို့ပိုင်းပိုင်းခြားခြားသိတာနဲ့ပဲပယ်စရာပယ်မှုကိစ္စပြီးစီးတယ်ဆိုင်စရာလည်းပဲဆိုင်မှုကိစ္စပြီးစီးတယ်ပွားစရာလည်းပွားမှုကိစ္စအလိုလိုပြီးစီးသွားတာတစ်ချက်ကိုတော့ဘယ်လောက်ပြသွားတော့ငါးချက်တောင်ဆက်ပြသွားတယ်တစ်ခါဆိုင်တစ်ခိုင်ကြတစ်ခါဆိုတပြုတ်ပါဆိုတာဒါပြောတာဟုတ်လားမလား တခါတည်းတစ်ပြိုင်နဲ့ပါသွားတာသစ္စာလေးပါးတစ်ပြိုင်နဲ့ပါမသွားဘူးလားလောကီဆိုင်တာအဲ့ဒါဒုက္ခမြင်ပြီးတော့ကြံသစ္စာ၃ပါးအလိုလိုပယ်မှုဆိုင်မှုပွားမှုကိစ္စတည်ပြီးသွားဘူးနော်ဒုက္ခမြင်တာကျင့်သစ္စာမှန်စွာမှန်စွာသိမှုပြီဆိုတာအဲ့ဒီလိုအနေနဲ့ပုံမှန်လင်းလင်းရှင်းလင်းစွာသိရမှာဟုတ်ကဲ့လားဆက်ဆိုရမယ်ဒုက္ခမြင်တာ ကျွင်းသစ္စာမှန်စွာသိမှုပြီးဒုက္ခမြင်ကကျွင်းသစ္စာမှန်စွာသိမှုပြီးဒုက္ခမြင်ကကျွင်းသစ္စာမှန်စွာသိမှုပြီးနားလည်ပြီနော်ဒါ ဝိပဿနာရှုနေတဲ့အခိုက်အတန့်မှာဝိပဿနာဉာဏ်လေးပေါ့ဒီနည်းအားဖြင့်လည်းပဲဒုက္ခသစ္စာပိုင်းခြားသိခြင်းဖြင့်ဉာဏ်သစ္စာ၃ပါးပေါ့လေအလိုလိုပြီးသိသွားကိုနောက်ဝိပဿနာဉာဏ်နဲ့ရင့်တာအားကောင်းပြီးတော့ပြည့်စုံသွားတဲ့အခါမှာခုနစောစောပိုင်းကပြောခဲ့တယ်ဖြစ်ဖြစ်ဖြစ်ပြမှုဟူသမျှချုပ်ငင်းကင်းပြရာသဘောကនិရောဓသစ္စာလို့ပြောခဲ့တယ်မဟုတ်လားအဲဥပဒနာဉာဏ်နဲ့ရင့်တာအားကောင်းပြီးတော့ နောက်ဆုံးအတိကလေးပေါ့လေနောက်ဆုံးဥပဒနာအတိကလေးထုံတာနဲ့ပဲဖြတ်ကလေးဆိုရှုစရာအာရုံရောရှုတည်တဲ့စိတ်ကလေးရောယူပစ်လိုက်တဲ့ခါတည်းကိုပြတ်သွားတာငြိမ့်သွားတာပြင်းသွားတာဟုတ်တယ်မလားအဲဖြစ်ပြမှုဆိုတာမြတ်ချုပ်ငြိမ့်ကျင်းပြရတာပေါ့တဲ့အဲ့ဒါနိရောဓသစ္စာပဲအဲ့ဒီနိရောဓသစ္စာတဲ့ကိုခုနအရိယာမက်ကပြသွားတာဟုတ်လားอืมယုံနာအားလုံး အဲယုံနာအာလုံးဖြစ်ပြတုံးဖြစ်ပြနေတဲ့ယုံနာတရားတွေအာလုံးတုံးစိတ်သွားတာတဲ့ချုပ်ဆုံးနိဗ္ဗာန်ဒီတဲ့ချုပ်ဆုံးသရတာနိဗ္ဗာန်မှာပဲတဲ့ချုပ်ဆုံးမှုတွေညာတဲ့ဝင်သိမြင်မဲ့ပြီဒီဆိုတာထိုချုပ်ငိမ့်ရာကိုဆက်ရောက်ပြီးမျက်မှောက်သိမြင်တာကမေဃသစ္စာတဲ့အဲ့ဒါတော့အရိယမေဃသစ္စာအဖြစ်ဖြစ်သွားတယ်အဲ့ဒါမလားဖြည်းဖြည်းဘုဘဘကမဲ့မေတ္တာအာကောင်းပြည့်စုံသွားပြီဆိုလို့ရှိရင်ခုနအရိယမေဆိုတာလည်းပဲ အလိုလိုဖြစ်လာတာဘာမှသူပွားနေဖို့မလိုတော့ဘူးဟုတ်ကဲ့လားသူကတစ်ချက်ပဲဒီချိန်ပဲဖြစ်လိုက်တာနော်အဲ့ဒီခိုက်တာမှာတော့နိဗ္ဗာန်မြင်ပြီးတော့ကြံတဲ့ဒုက္ခသစ္စာပိုင်းခြားခြင်းကိုသမုဒိယသစ္စာပယ်မှုမေဃသစ္စာပွားမှုအလိုလိုကြီးကြီးတည်းတဲ့အဲ့လိုကြီးကြီးပြီဆိုလို့ရှိရင်ဒါသစ္စာ၄ပါးကိုပွတ်မွန်လင်းလင်းသိလိုက်ပြီလို့ဆိုလို့တယ်နော်ဆိုရမယ်နိဗ္ဗာန်မြင်ကနိဗ္ဗာန်မြင်ကမြင်သစ္စာမြင် မှန်စွာသိမှုပြီးနိဗ္ဗာန်မြင်ကပြည့်စုံစွာမှန်စွာသိမှုပြီးနိဗ္ဗာန်မြင်ကပြည့်စုံစွာမှန်စွာသိမှုပြီးနားလည်ပြီနော် ဒုက္ခသစ္စာလောကီခိုက်တာမှာဒုက္ခသစ္စာပိုင်းခြားသိခြင်းဖြင့်ဉာဏ်သစ္စာ၃ပါးသိမှုကိစ္စပြီးကြီးတယ်ဝိပဿနာဉာဏ်ရဲ့တာအာကောင်းလို့ပြည့်စုံသွားတဲ့အခါမှာဖြစ်ပြသမျှယုံနာသင်္ခါရတွေချုပ်ငင်းတဲ့သဘောတွေတက်ရောက်သွားတဲ့အရိယမက်ကတော့အဲ့ဒီခိုက်တာမှာတော့နိဗ္ဗာန်မြင်ပြီးတော့ချုပ်ငင်းတဲ့និရောဓသစ္စာမြင်ပြီးတော့ဉာဏ်ဒုက္ခသစ္စာသမုဒယသစ္စာ မေဃတိစ္စပိုင်းခြားပြီးမှုပယ်မှုပွားမှုအလိုလိုကိစ္စပြီးပြီဒီဟာနဲ့ပတ်သက်ပြီးတော့ဘုန်းကြီးကတော့အဲဘုန်းကြီးကတော့ဖြည့်ရှင်းပြီးတော့ပြောကြပါလေဟုတ်ကဲ့လားဒါမျိုးအချိန်တိတ်နေတာပဲအဲ့လိုနီးနဲ့တိမှဒါမှတစ္ဆာလေးပါးကိုပုံမှန်လင်းလင်းသိတယ်ခေါ်တယ်အဲ့ဒါကိုရည်ချွာပြီးတော့မြတ်စွာဘုရားကရေတန်ခြင်းပုဂ္ဂိုလ်တို့သည်ရေတန်ခြင်းမမတသဘာဝတော်ပုဂ္ဂိုလ်တို့သည်ဓမ္မာ သစ္စာလေးပါအမှန်တရားတို့ကိုဓမ္မဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာအမှန်တရားတို့ကိုဓမ္မလောကီခိုက်တာမှာဒုက္ခသစ္စာတည်ခြင်းဖြင့်ကြံသစ္စာသုံးပါးကိုသိမှုကိစ္စအဲအဲဓမ္မသစ္စာလေးပါအမှန်တရားတို့ကိုတုပ္ပတိဝိဒိတာလောကီခိုက်တာမှာဒုက္ခသစ္စာပိုင်းခြားပြီးသိခြင်းဖြင့်ကြံသစ္စာသုံးပါးသိမှုကိစ္စအလိုလိုကြီးစေတဲ့နေရာဖြင့်ပွင့်မွင်လင်းလင်းသိကြကုန်ပြီး လောကုတ္တရာခိုက်တာမှာနိရောဓသစ္စာပိုင်းခြားသိခြင်းဖြင့်ဉာဏ်သစ္စာ၃ပါးကိုပုံမှန်ရင်းပိုင်းခြားရည်အဲသိကြကုန်ပြီအဲ့ဒီနည်းနဲ့သစ္စာ၄ပါးအမှန်တရားတွေကိုသိထားတဲ့ပုဂ္ဂိုလ်တွေဟာအမှန်သိမှာတော့အမှန်သိမှာတော့အလွဲသိတွေရှိပါဦးမလားအမှန်မသိဘူးဆိုလို့ရှိရင်အလွဲသိတာတွေရှင်းနိုင်တယ်မလား ဖြစ်နိုင်တယ်ယုံနာကိုယုံနာနေနဲ့မမြင်ဘူးဆိုလို့ရှိရင်တက္ကတိတိဖြစ်နိုင်တယ်ဟုတ်လားအဲအမြင်မရှင်းသေးဘူးဆိုလို့ရှိရင်သူလောသူလောနဲ့မူဝဲနေတဲ့သဘောလည်းဖြစ်နိုင်ဘူးလားဘုရားဟုတ်မှာဟုတ်ကဲလားတရားဟုတ်မှာဟုတ်ကဲလားသံဃာဟုတ်မှာဟုတ်ကဲလားဆိုတော့ယုံမတန်တရားအမျိုးဖြစ်နေတယ်မို့လားယုံမတန်တရားအမျိုးမျိုးဖြစ်နေတော့မှတွေ့ဝဲနေတော့မှအလိုလျောက်လည်းပဲအဲ့ဒီတော့တခြားသတိပြမှာအယူဝါဒတွေလည်းပဲမပါနိုင်ဘူးလား ဒီဘဝမပါနိုင်တော့မှအခြားဘဝတွေမှာပါဝင်ယူမှတ်သွားနိုင်တယ်ဟုတ်တယ်မလားအမျိုးမျိုးတူဝင်နေတော့မှအပြောကောင်းဟောကောင်းတဲ့ပုဂ္ဂိုလ်တူကအခြားတသိကျင်ပါအယူဝါဒရှင်တူကနီးပေါင်းစုံနဲ့လာပြီးတော့ဖျောင်းသွေးဆောင်ပြီဆိုလို့ရှိရင်စိတ်ွက်ကလေးတွေကြပြီးကြပြီးတော့သွေးဆောင်ပြီဆိုလို့ရှိရင်ဘာဖြစ်လို့အဲ့ဒါလေးတွေသဘောကျပြီးတော့ပါဝင်ယူမှသွားနိုင်ဘူးလားအခုတရားအမှန်တရားတွေသိအောင်အားထုတ်လို့လောကီခိုက်တာမှလည်းအမှန်မြင်ပြီဆိုလို့ရှိရင် အမှားမြင်နေမရှိတော့ဘူးအထူးသဖြင့်ပြည့်ပြည့်မစအငိမ့်တာကိုအရိယာမင်းညာဘုညာနဲ့မျက်မှောက်ပြုလိုက်ပြီဆိုလို့ရှိရင်အငိမ့်တာတကယ်ရှိတဲ့ဟေးဆိုတာပေါ့လေယုံကြည်သွားပြီဆိုလို့ရှိရင်ဘာဖြစ်တော့ဒုလောဒုလောနဲ့မူပဲနေတဲ့သဘောမျိုးဖြစ်နိုင်မှာမလားယုံမတတရားမရှိဘူးဆိုလို့ရှိရင်အလိုလျောက်လည်းပဲဒိဋ္ဌိမအယူဝါဒတွေယူနိုင်ကြရှိပါမလားဒိဋ္ဌိမအယူဝါဒရှင်တွေကနှီးပေါင်းစုံနဲ့လာရောက်ပြီးတော့ပြောင်းသွေးဆောင်နဲ့ပါနိုင်ကြရှိပါမလားဘယ်နည်းနဲ့မှမပါနိုင်တော့ဘူးပြီးတော့ တကဝါဒခေါ်တဲ့ကိုယ်ပိုင်အယူဝါဒရေးရမှာခိုင်ခိုင်ငင်းငင်းဆွဲဆွဲငင်းဖြစ်ခြင်းဘာလို့ရမလဲမန္တရားတိအောင်လို့ဒီတော့မလားမန္တရားတိအောင်လို့လို့ရှိရင်အမှန်တိရင်အမှားတိတွေကြောက်ပြီးတော့ယမတန်တရားတွေလည်းကင်းမယ်ဟုတ်တယ်မလားတခြားလွဲမှားတဲ့အယူဝါဒတွေလည်းပဲပါဝင်လိုက်ကြရမလို့တော့အဲ့ဒါကိုကြည့်ညွှန်ပြီးတော့မြတ်စွာဘုရားကရေးသားခြင်းပုဂ္ဂိုလ်တို့ဒီဓမ္မတိစ္ဆာလေးပါအမှန်တရားတို့ကိုသုပတိဝိတိတာ ဝိပဿနာထိုက်တာမှာဒုက္ခမြင်ခြင်းဖြင့်ကြံတိတာသူမကိုအလိုလိုသိမှုကိစ္စကြည့်စီလောကုတ္တရာထိုက်တာမှာဒုက္ခအဲနိရောဓသစ္စာမျက်မှောက်မျက်မှောက်ပြုတည်ခြင်းဖြင့်တရားဝင်နေရာဖြင့်ကြံသစ္စာသုံးပါးကိုပွင့်မွင်လင်းလင်းဖောက်ထွင်းပြီးတော့သိမြင်အကုန်ကြီးတဲ့အဲ့ဒီလိုနည်းနဲ့သိမြင်တဲ့ပုဂ္ဂိုလ်တွေဟာတဲ့ဒီလိုဆိုလို့တယ်နော်ဗရဝါရီတို့ မြတ်စွာဘုရားဤမြတ်စွာဘုရားမှာတပါးတော့62ပါးမြတ်စွာမြတ်စွာဘုရားမှာတပါးတော့အခြားသောပုဂ္ဂိုလ်ကြီး62ပါးတော့အဲမိစ္ဆာအယူဝါဒတို့၌ဝါတသိမ့်ခြင်းပါအယူဝါဒတို့၌ဝါဗုဒ္ဓဘာသာဗုဒ္ဓသာသနာမှာတပါးတော့တသိမ့်ခြင်းပါအယူဝါဒတို့၌နတ်မီရလေးအလိုလျောက်လည်းပဲပါဝင်မှခြင်းမရှိကြကုန်ဖြာရောက်တွေးဆောင်လို့လည်းပဲပါဝင်ယူမှခြင်းမရှိကြကုန်အမကံရရှိသွားပြီပေါ့နော် တော့တိသွားပြီဆိုလို့ရှိရင်မတိတာအိပ်ကျော်တယ်လို့ဆိုတယ်မလားတိသွားပြီဆိုအိပ်ကျော်ကနိုးထလာပြီမလားနိုးထလာပြီဒီထိုပုဂ္ဂိုလ်တို့ဒီတန်ဗုဒ္ဓအမှန်တိမြင်ခြင်းအပြင်အမှန်မတိဟုမောဟရီတော့အိပ်ကျော်ခြင်းမှာနိုးထလာကြကုန်ပြီနိုးလာပြီဆိုလို့ရှိရင်လောက်ချက်ရှိတာလုံနိုင်တယ်မလားဘေးရန်နေကျုံလာပြီဆိုလို့ရှိရင်ကြိုတင်ပြီးတော့လည်းပဲဘေးလူရရှောင်းနေတယ်မလား လို့ဖို့သိရေးကြည့်တယ်ဟုတ်ကဲ့လားအယူဝါဒရှုပ်ခွေးတဲ့တော်တဲ့ဟာဘုန်းကြီးတို့တူနေရတာလို့လာပြီဆိုလို့ရှိရင်နုံနုံကြကြရှိမှာမလားအဲနုံနုံကြရှိလာပြီဆိုလို့ရှိရင်ခုနအယူဝါဒရှုပ်ခွေးတဲ့ဘေးဆိုကြီးကနေပြီးတော့ဗာလို့တော့အချိန်ကြီးရှောင်းနိုင်တယ်ဟုတ်လားဘယ်ပုဂ္ဂိုလ်ကြီးရှောင်းနိုင်တယ်ခုနသစ္စာလေးပါးမှတရားကိုတည်ပြီးသားပုဂ္ဂိုလ်ကြီးကရှောင်းနိုင် ဒီပုဂ္ဂိုလ်ကရှောင်နေတယ်ဆိုတော့တိစ္ဆာလေးပါမှန်တရားကိုဒီပိသာပုဂ္ဂိုလ်မရှောင်နိုင်သေးဘူးလေအတိပ္ပယ်မရောက်ဘူးလားရောက်တယ်ဟုတ်လားဒီတိစ္ဆာလေးပါမှန်တရားကသာတိမဟုတ်ဘူးနော်ဆရာပြောလို့ကြည့်တာမဟုတ်ဘူးနော်တကယ်ကိုအချိန်ပြည့်ရိုသေးသေးနဲ့လောက်ချပြီးတော့ကိုလိုတိပ္ပံအလုပ်ကိုလုပ်မှာဒါမှဒီတိစ္ဆာလေးပါမှန်တရားကိုသိမှာဟုတ်လားဒေတုသစ္စာလေးပါမှန်တရားကိုဖောက်ပြင်းသိမြင်ပြီးတော့ပုဂ္ဂိုလ်တို့ဒီသံဗုဒ္ဓ အမှန်မသိအလွဲကြီးလျှောက်တည်တဲ့မောဟကြီးတော့အိပ်ပျော်ခြင်းမှာနိုးထလာကြကုန်ကြီးတဲ့သမတိညာသမတိညာအမှန်တရားကိုပိုင်ပိုင်နိုင်နိုင်သိမြင်ကြည့်ကြကုန်ကြီးဖြစ်၍ဝိတမေအစင်းမပြေတော့ရှုပ်ဖေးတော့အဲလောက၌ဝိတမေအစင်းမပြေရှုပ်ဖေးလာတော့ပြပသူစိမ့်အယူဝါဒအမျိုးမျိုး၌တမန်အရှင်ပြေစွာညီညွတ်စွာဝိသရံတိ စိတ်ချလက်ချလှည့်လည်နိုင်ကြကုန်၏မြတ်စွာဘုရားအာမခံရပြလိုက်တာဟုတ်လားဘုန်းကြီးတို့တွေဘုန်းကြီးတို့လူမျိုးတွေပေါ့လေကြံကြည့်ကြပါလှည့်ကြည့်ကြပါမြတ်စွာဘုရားဟောတဲ့အတိုင်းဖြစ်ကြပါရဲ့လားမြတ်စွာဘုရားဟောတဲ့အတိုင်းဖြစ်ကြပါရဲ့လားဖြစ်ပြီးထားအောင်ဥယျဘယ်လောက်များများတော့ဘယ်လောက်များများတော့အမှန်တန်နေတယ်ဒီလိုပဲဖာတိဖာသာနဲ့ဖာတိဖာသာနဲ့မိတိ အဲ့တော့မလားမိမိလေးတော့နေကြတာဟုတ်တယ်မလားကြောင်တင်းတဲ့အချက်တွေကြောင်ချဖို့ပြက်ခွက်ကြတယ်ဆောင်းပွားတင်းတဲ့အချက်တွေဆောင်းပွားဖို့ပြက်ခွက်နေကြတယ်ဟုတ်လားအဲလောကီလူပိုးရည်တွေနဲ့အချိန်ကုန်နေကြတာအိမ်ကောင်ရေးသာမကုန်ရေးလောကီစီးပွားရေးဗာမုတ်တဲ့လောကီပညာရေးပေါ်မဆုံးနိုင်တဲ့ဟာတွေနဲ့အချိန်ကုန်ပြီးတော့ဒီလိုပဲမိမိတို့ပေါ့ပစစနေတော့ဘာဖြစ်တော့အလစ်ဝင်ဝင်ပြီးတော့ဘုန်းကြီးတို့တူအတွေ့ခံရတာမသက်တာဟုတ်လားနောက်လည်းပဲဆက်ပြီးတော့အတွေ့ခံအောင်မှာပဲ မိမိလျော်ပို့ထားတဲ့နေတဲ့ပုဂ္ဂိုလ်ကြီးကအမှန်မသိဘူးဆိုလို့ရှိရင်ဆက်အတွက်ခံရအောင်မှာပဲအမျိုးခံရအောင်မှာပဲဟုတ်တယ်မလားမြေမျိုးလို့လူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်မယ်ဆိုတာဘယ်လိုပုဂ္ဂိုလ်တွေအမျိုးခံရမလဲလို့ဆိုတော့သစ္စာလေးပါးအမှန်တရားတွေကိုပုံမှန်လေးနဲ့မသိတဲ့ပုဂ္ဂိုလ်တွေအမျိုးခံရမှာတဲ့အမျိုးခံရမှာကြောက်ကြသမ်းမှာဟုတ်လားသူတို့အမျိုးခံရပြီဆိုလို့ရှိရင်တော့အဲ့ဒီမျိုးတွေကပြန်ပြီးတော့ထွက်ဖို့မလွယ်ဘူးလွယ်နိုင်ပါမလား ခါရဲပုတ်ထားတာမွေကိုအဲဖားကိုမွေကအခါရဲကိုဖန်ထားတယ်လို့လွတ်ပေါက်မရှိတော့ဘူးဟုတ်လားဒီအနေပတ်သက်ပြီးတော့ဘုန်းကြီးကတော်တော်လေးကျေစုနဲ့ရှင်းပြချင်တာသို့တော့ဒီလောက်ဆိုလို့ရှိရင်တော့ဘုန်းကြီးတို့ပြိကနားလည်လောက်ပါပြီနော်ဒီလည်းပဲရှင်းတာကြီးလည်းခွဲသွားပြီဘုန်းကြီးအချိန်ကတဏှာကြီးလောက်လို့မှန်ထားတာစကားကမရေလေတာနဲ့ဟုတ်လို့ဘူးနိုင်ဝက်ပို့ပြီးတော့ခေါ်လိုက်ရတယ်နော်ဒါလောက်နဲ့ရှင်းတတ်ပါတယ်ဟုတ်လားခေါ်ကြရည်အများကြီးရှိတယ်ဒီမှာနော်ဒါလောက်နဲ့ရှင်းတတ်တော့နောက် နာမည်ပုဂ္ဂိုလ်ကတိကျရှင်းလင်းပြီးတော့ဟောပါလိမ့်မယ်နော်အဲ့တော့ယနေ့ယခုဇာယုတ္တနိကေလာတနလဝက်အပ္ပတိဝိဒိတသုတ်တံကိုထိုက်တန်တဲ့လုပ်ငန်းစဉ်လေးနဲ့ပေါင်းစပ်ပြီးတော့ဖြည့်ရှင်းပြတဲ့ဓမ္မဒေသနာတို့ယုတိဇဝနာကမာသတို့ဓမ္မတဝနာကုသကံစေတနာတို့အစွမ်းအာနုဘောရောတရားနာပြေတာဘောရောကုသတော်ကောင်းတို့သည်လူဖြစ်နေသာသနာတော်ကြီးကြုံကျက်တဲ့ထိုက်တန်မှာမတိအမှန်တရားကိုမတိနားမလဲတဲ့ တာမန်သမယိုးကြဘုရားဘာသာဝင်အမိကဘုရားဘာသာအဖြစ်မသွားပဲနဲ့သစ္စာလေးပါအမှန်တရားတွေကိုစာရိယနေပြီးတော့လက်တွေ့ပိုင်ပိုင်နိုင်နိုင်ပုံမှန်လေးနဲ့သိမြင်ပြီးတော့သစိမ့်ဒီမှာအယူဝါဒတွေမှာအလိုလျောက်လည်းမပါနိဗ္ဗာန်ဆိုနဲ့ပြက်လောက်ဘလောက်ပဲဆရာဝန်သိဆောင်ပြီးတော့မပါတဲ့အနေမျိုးကိုရောက်အောင်ကြိုးစားပြီးတော့နိုးကြတဲ့ပုဂ္ဂိုလ်ကြီးဖြစ်ပြီးတော့အယူဝါဒချုပ်ထွေးလာတဲ့လောကကြီးထဲမှာ ရှင်းရှင်းလင်းလင်းလေးနဲ့အဆင်ပြေစွာနဲ့သခန်းသွားနိုင်အောင်ဒီလာကိုအခြေတည်ပြီးတော့စိတ်ဓာတ်ပုံရတိမှန်တိုးနေနေတဲ့စိတ်မြင်တဲ့ပြုခံဘာဝနာတရားတွေပိုင်ပိုင်နိုင်နေကြည့်ရတဲ့ဒီအထုနိုင်ကြလို့တကယ်တကူရေးသာသနာပြုအမျိုးကောင်းကအမျိုးကောင်းသမီးများဖြစ်နိုင်ကြတဲ့အပြင်လက်လှမ်းပြီးတဏှိစာသာသနာပြုအမျိုးကောင်းကအမျိုးကောင်းသမီးများဖြစ်နိုင်အောင်ကြိုးစားပွားများအထုနိုင်ကြသည် သာသနာပြုအမျိုးကောင်းသားအမျိုးကောင်းသမီးများဖြစ်နေကြပါစေ။